1362ခုဟွာစုလကွယ်နေ့တက္ကရာ2000ပြည့်ခုနှစ်လ30ရက်နေ့ဒီပဏိဒါရမရွှေတောင်ကုန်းသာသနာရှိတာကျေးဇူးရှင်ဩဝါဒစရိယဆရာတော်ဘုရားကြီးကပဏိဒါရမရွှေတောင်ကုန်းသာသနာရှိတာမှာပရိယမကင်းတဲ့ပฏิပတ်သာသနာပฏิပတ်မကင်းတဲ့ပရိယသာသနာဒီလိုစွဲစုံဖြစ်အောင် ရာတော်ဘုရားကြီးကဆောင်ရွက်တော်မူနေပါတယ်အဲ့ဒီစီမံကိန်းအရတရားပြတဲ့ပုဂ္ဂိုလ်တွေကတရားပြကြတရားဟောတဲ့ပုဂ္ဂိုလ်တွေကတရားဟောကြပရိယပိုင်းဆိုင်ရာစာသင်ပို့ချပေးတဲ့ပုဂ္ဂိုလ်တွေကစာသင်ပေးကြသင်ယူကြဒီလိုနည်းအားဖြင့်ပရိယပฏิပတ်စွဲဆုံးဒွန်တွဲပြီးတော့ဆရာတော်ဘုရားကြီးကသာသနာကိစ္စတွေကိုဆောင်ရွက်တော်မူတယ် အဲ့ဒီလိုဆောင်ရွက်တော်မူတဲ့အခါမှာဆရာတော်ဘုရားကြီးကပရိယတ်နဲ့ပတ်သက်ပြီးတော့ကိုတရားဟောတဲ့ဘုန်းကြီးကိုဥဆောင်ပြီးတော့တာဝန်ယူဆောင်ရွက်စီပါတယ်အဲ့ဒီတာဝန်ယူဆောင်ရွက်စီတဲ့စီမံကိန်းအရာဒီပဏိဒါရမတွေ့တံကုန်သာသနာ့ဤတံမှာဤတွင်ပြည်ပကလာပြီးတော့စာသင်ယူနေကြတဲ့စာသင်သိက္ခာရှင်တွေရှိပါတယ် အဲ့ဒီစာသင်သိက္ခာရှင်တွေထဲမှာပြည်တွင်းကပါသလိုပြည်ပကလည်းနီပေါ်နိုင်ငံကလည်းပါတယ်အမေရိကန်နိုင်ငံကလည်းပါတယ်နောက်ပြီးတော့ကိုရီးယားလည်းပါတယ်ကမ္ဘောဒီးယားလည်းပါတယ်အခုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကလည်းပါနေတယ်အဲ့ဒီမှာအတန်းတွေကလည်းအကုန်အစုံရှိမူလာတန်းလည်းရှိတယ်အငယ်တန်းလည်းရှိတယ်အလတ်တန်းလည်းရှိအကြီးတန်းလည်းရှိတယ် စာကြတန်းလို့ခေါ်တဲ့ဓမ္မစရိယတန်းကလည်းရှိအဲ့ဒီလိုအတန်းဆုံးဘာသာဆုံးမှာစာသင်ပေးတဲ့ဘက်ကစာသင်ပေးရတယ်နောက်ပြီးတော့စာသင်ပို့ချပေးကြတဲ့စာပို့ချပေးကြတဲ့မြန်မာသိက္ခာရှင်မဆာရုတတိနေလည်းရှိတယ်နိဘောသိက္ခာရှင်နေဖြစ်ကြတဲ့မာယကညာနီစာပေတွေကိုပို့ချပေးကြတယ်ဆရာတော်ဘုရားကြီးရဲ့စီမံကုတ်ကဲမှုအရာ ညွှန်ကြားမှုအရပฏิပတ်မကင်းတဲ့ပရိယသာသနာကို ဆောင်ရွက်ကြပါတယ်။အဲဒီလိုဆောင်ရွက်တဲ့အခါမှာအခုတရားဟောရတဲ့ဘုန်းကြီးကဒီငယ်လက်ကြည်မူလာဒဓမ္မစရိယအဲဒီစာဝါစုံပို့ချတဲ့အခါမှာတနေ့လေးဝါပို့ချရပါတယ်။တနေ့လေးဝါပို့ချတဲ့တာဝန်အေးအေးဆေးဆေးဆောင်ရွက်ပြီးတော့ဒီလောက်ဆိုရင်တော့ ကျန်တဲ့အချိန်တွေမှာလွတ်လပ်ခွင့်ရမယ်လို့ဒီလိုထင်မိတာပေါ့လေဒီကနေ့ဥပုံနဲ့မနေ့ကတော့နေဆုံးဝိုင်းမှာကျေးဇူးတင်ရှင်ဩဝါဒသရိယဆရာတော်ကြီးကအမိန့်ရှိတဲ့လက်ပြန်ဆိုရင်တဲ့လာကွယ်နေဥပုံနေဖြစ်ပြီတဲ့ဥပုံနေဆိုတော့ဘသူတရားဟောလဲကြလဲတဲ့တတ်နိုင်ရင်ရှောင်ညင်လာဟုတ်ရှောင်ညင်လာဆိုတော့ဆရာတော်ကြီးကအဲ့ဒီလိုမေးတဲ့အခါတော့ ဥပညာသီရိဟောဖို့အစီအစဉ်ရှိပါတယ်ဘုရားအစီအစဉ်ထားပါတယ်ဘုရားလို့လျှောက်တယ်လျှောက်တဲ့အခါရောက်တော့ဆရာတော်ကြီးဘက်ကဒီလောက်ွယ်နေ့ဆိုရင်တော့တာမဏိကျော်ဟောရင်ကောင်းတာပေါ့တဲ့အဲ့ဒီလိုအမိန့်ရှိတဲ့အခါရောက်တော့ဆရာတော်ကြီးအမိန့်ရှိတော့အตาလေးပဲညင်နေပါမယ်ညင်လေးလိုက်ပါတယ်ဟောပါမယ်ဘုရားလို့ဒီလိုလည်းမရှားလိုက်ဒီတော့ဆရာတော်ဘုရားကြီးကဆက်ပြီးတော့ထပ်ပြီးတော့အမင်းရှိ ဟောရမှာဝန်လေးသလားတဲ့မမဖေဟာဝန်လေးပါတယ်လို့အဲ့ဒီလိုပြန်လျှောက်တဲ့အခါတော့ဆရာတော်ကြီးကသူလည်းပဲဒီလိုပဲဝန်လေးခဲ့ပါတယ်တဲ့ဝန်လေးပြီးတော့လုပ်ခဲ့ပါတယ်တဲ့အခုအချိန်အထိဝန်လေးနေသေးပါပဲတဲ့ဆရာတော်ဘုရားကြီးကအဲ့ဒီလိုအမင်းရှိအခုအချိန်အထိဝန်လေးနေပါဝန်လေးနေသေးပါပဲဆိုတော့စကားကြားရတော့ဟောဆရာတော်ဘုရားကြီးက တရားဟောစေခြင်းနဲ့ဆန္ဒပြင်းပြနေပုံရတယ်လို့ဒီလိုသဘောပေါက်မိတာနဲ့ကြိုးစားပါမယ်ဘုရားလို့ဒီလိုရှောက်ပြီးတော့အခုတရားဟောဖို့စီစဉ်ပါတယ်အဲတရားဟောဖို့စီစဉ်စေကူးတဲ့အခါရောက်တော့အတန်လွင့်တရားတစ်ပုဒ်ကိုစိတ်ကူးခဲ့ပါတယ်ဒီအတန်လွင့်တရားကတော့ညမ ရေဒီယိုကနေအတန်လွှင့်ထားတဲ့တရားလည်းမဟုတ်ဘူးမြန်မာရုပ်မြင်သံကြားကနေပြီးတော့အတန်လွင့်ဟောကြားတဲ့အတန်လွင့်ဟောတရားလည်းမဟုတ်ဘူးဟိုးအမေရိကန်နိုင်ငံက VOA လို့ခေါ်တဲ့အတန်လွင့်ဌာနကအတန်လွင့်ပြီးဟောကြားတဲ့အတန်လွင့်တရားလည်းမဟုတ်ဘူးအင်္ဂလန်နိုင်ငံက BBC လို့ခေါ်တဲ့အတန်လွင့်ဌာနကအတန်လွင့်ပြီးတော့ဟောကြားတဲ့အတန်လွင့် တရားလည်းမဟုတ်ဘူးဒီကနေ့တရားနာပရိသတ်တွေနာကြားရမယ်အတန်လွင့်တရားတော်ကတော့လူပြည်ကအတန်လွင့်တဲ့တရားမဟုတ်ဘူးတဲ့နတ်ပြည်ကလည်းပဲအတန်လွင့်တဲ့တရားမဟုတ်ဘူးဒီအတန်လွင့်တဲ့တရားကိုဘယ်ကနေအတန်လွင့်ပြီးဟောတဲ့ုံဆိုတော့ဗြမပြည်ကနေပြီးတော့အတန်လွင့်ပြီးတော့ဟောတဲ့တရားတဲ့အဲ့ဒီဗြမပြည်ကိုဘသူကသွားပြီး အဲ့ဒီတရားကိုအတန်လွှင့်လာတော့ဆိုတော့အဘိဘူးဆိုတဲ့ယဟန်တော်တစ်ပါးရှိပါတယ်အဲ့ဒီအဘိဘူးယဟန်တော်ကအတန်လွှင့်ပြီးတော့ဗြဟ္မပြည်ကနေပြီးတော့ဟောကြားတဲ့တရားဖြစ်ပါတယ်အဲ့ဒီအဘိဘူးဆိုတဲ့ယဟန္တာအရှင်မြတ်ကသိခီဆိုတဲ့မြတ်စွာဘုရားပွင့်တော်မူခဲ့ပါတယ်အဲ့ဒီသိခီမြတ်စွာဘုရားရဲ့ ဧကတာဝကနှစ်ပါးထဲမှာအရှင်သာရိပုတ္တရာကြီးလိုပဲကောရမမြတ်စွာဘုရားရဲ့လက်ရာတော်ရန်ဖြစ်တဲ့ပညာအရာမှဤတရက်ဖြစ်တဲ့အသာဆုံးဖြစ်တဲ့မြတ်စွာဘုရားအောက်ပညာအကြီးဆုံးဖြစ်တဲ့အရှင်သာရိပုတ္တရာမထေရမြတ်ကြီးလိုပဲတိခိမြတ်စွာဘုရားရဲ့သာသနာတော်မှာပညာအရာမှအသာဆုံးဖြစ်တဲ့အဘိဓုဆိုတဲ့ယဟန်တော် ဟောကြားတဲ့တရားဖြစ်တယ်ဗြဟ္မပီကနေပြီးတော့သူကဟောတယ်အဲ့ဒီမှာမြတ်စွာဘုရားကယဟန်တွေကိုအဲ့ဒီအဘိဘူယဟန်တော်ဗြဟ္မပီကနေပြီးတော့အတန်လွင့်ဟောကြားတဲ့တရားနဲ့ပတ်သက်ပြီးမြတ်စွာဘုရားကမြတ်စွာဘုရားတာဝတိမြို့မှာတရင်တုံနေတော့ယဟန်တော်တွေကိုယဟန်တို့လို့ဒီလိုခေါ်ပြီးတော့အမိန့်ရှိပြီးတော့မြတ်စွာဘုရားကပြောပြယဟန်တို့ ဟိုရှေးတုန်းကအရုဏဝါလို့ခေါ်တဲ့ရှင်ဘရင် ရှိခဲ့တယ်တဲ့အဲ့ဒီရှင်ဘရင်ကအရုဏဝတီဆိုတဲ့မင်းနေပြည်တော်ကြီးမှာအုပ်ချုပ်ပြီးတော့နေတယ်အဲ့ဒီအရုဏဝတီဆိုတဲ့မင်းနေပြည်တော်ကြီးကို အမိပြုပြီးတော့သိခိမြတ်စွာဘုရားကတရင်သုံးတော်မူခဲ့တယ်အဲ့ဒီမြတ်စွာဘုရားမှာအမြင့်မြတ်ဆုံးဖြစ်တဲ့အသားဆုံးဖြစ်တဲ့ဂေါင်တိတ် သာဝကနှစ်ပါးရှိတယ်အရှင်သာရိပုတ္တရာနဲ့အရှင်မမောကမောကလံမထေမြတ်တို့လိုပဲအဘိဝုဆိုတဲ့မထေနဲ့တံဘဝဆိုတဲ့မထေတံဘဝကတော့အရှင်မောကလံနဲ့တူတာပေါ့အဲ့ဒီအဘိဝုနဲ့တံဘဝဆိုတဲ့မထေမြတ်နှစ်ပါးရှိတယ်အဲ့ဒီမထေမြတ်နှစ်ပါးတဲကအဘိဝုဆိုတဲ့လက်ရတော်ယံပညာအရာမအေးတဲ့ဖြစ်တဲ့ယဟန်တော်ကိုမြတ်စွာဘုရားကအမိန့်ရှိတော်မူတယ် အပြီးဘူးငါဖျားနဲ့တကွသင်ရောပြမပြီသွားကြရအောင် လာသွားကြစို့လို့မြတ်စွာဘုရားကအမင်းရှိတော်မူတဲ့အခါမမဖျားသွားပါမယ်ဖျားလို့အဲ့ဒီလိုလျှောက်လျှောက်ပြီးတဲ့အခါရောက်တော့သူတို့မြတ်စွာဘုရားနဲ့အဘိဘူယဟန်တော်တို့အဲ့ဒီလူပြည်ကနေပြီးတော့ကွယ်ပြောက်ပြီးတော့ဗြဟ္မပြည်ကို ရောက်သွားတယ်တဲ့ဒီနေရာမှာအဲ့ဒီမြတ်စွာဘုရား မိန့်တော်မူခဲ့တဲ့စကားထဲမှာပါတာကအားရှိတဲ့ယောက်ျားတယောက်ဟာ ကိုွေးထားတဲ့လက်ကိုဆန့်နဲ့ဆန့်လိုက်သလိုဆန့်ထားတဲ့လက်ကိုပြန်ပြီးကိုွေးလိုက်သလိုတဲ့အဲ့ဒီအချင်းခါတော်တွင်မှာလက်တကွေးလက်တဆန့်အတွင်မှာဘာမှအချင်းကြတာမဟုတ်ဘူးအဲ့ဒီအချင်းအတူအတော်အတွင်းလေးမှာသိခင်မြတ်စွာဘုရားနဲ့အဘိဘူယဟန်တော်တို့လူပြည်ကပြောင်းပြီးတော့ဗြဟ္မပြည်ကိုပြုံးနိုင် ရောက်သွားပါတယ်တဲ့မြမကြီးဆိုတော့အင်မတန်ဝေးတာပါပဲတကူးနဲ့ကြွတာဆိုတော့အခုကာလနိုင်ငံခြားသွားပြီဆိုလို့ရှိရင်ပတ်စပို့တွေလောက်ရဗီဇာတွေလောက်ရဟိုဟာလောက်ရဒီဟာလောက်ရဟိုယုံပြည့်ရဒီယုံပြည့်ရအလုပ်တွေသိမ့်များတယ်မြတ်စွာဘုရားမှာတော့အဘိဗုယဟန်တော်မှာတော့သူတို့မှာမြမပြည်သွားဖို့အတွက်အေးအေးဆေးဆေးလွယ်လွယ်ကူကူလေးပါပဲလက်တကွေးလက်တဆန့်အတွင်းရောက်သွားလိုက်တာရောက်သွားပြီးတော့ ဟိုကမြမပြိတ္တတွေရှိတာကိုမြမပြိတ္တတွေရှိတဲ့အခါရောက်တော့တိခိမြတ်စွာဘုရားကြွလာပြီအဘိဘူယဟန်တော်လည်းပါလာတယ်ဆိုတော့မြမပြိတ္တတွေကဝမ်းသာကြမှာပေါ့လေအဲ့ဒီမှာမြတ်စွာဘုရားကအဘိဘူယဟန်တော်ကို အမင်းရှိတယ်အဘိဘူသင်ဟောဒီမြမပြိတ္တကိုသင်တရားဟောစမ်းလို့အဲ့ဒီလိုမြတ်စွာဘုရားကအမင်းရှိတော့မှန်ပါဘုရားဆိုပြီးတော့မြမပြိတ္တကြီးကို အဘိဘူယဟန်တော်ကတရားတွေအမတန်မောက်ကျင့်တ်เสียကောင်းလောက်ဝမ်းသာเสียကောင်းလောက်ကျင့်မှုเสียကောင်းလောက်တရားတွေကိုကြာကြာနာနာဟောပြတော်မူပါတယ်တဲ့အဲ့ဒီလိုဟောပြတော်မူတဲ့အခါအဲ့ဒီပြမပရိသတ်ကြီးကအရှင်အဘိဘူကိုချီးမွမ်းစကားမပြောကြပါဘူးတဲ့ကဲ့ရဲ့ကြပါတယ်တဲ့ဘယ်လိုကဲ့ရဲ့ကြတုံးဆိုတော့ ဆရာမြတ်စွာဘုရားရဲ့မျက်မှောက်မှာတပည့်ဖြစ်တဲ့အပိဘူယဟန်ကတရားဟောပါပြီတယ်တရားဟောဝန်ပါပြီတယ်ဟောပါပြီတယ်အံ့ဩစရာကောင်းတာပဲထူးဆန်းမိတာပဲဆိုပြီးတော့သူကမကြေမနက်ပေါ့လေကဲ့ရဲ့ချရှုံချကြအပြစ်တင်ကြအပြစ်တင်စကားတွေဟိုပြောဒီပြောပြောကြတဲ့အဲ့ဒါကိုသိခိမြတ်စွာဘုရားကသိတော်မူသိတော်မူတဲ့အခါရောက်တော့အဘိဓုယဟန်တော်ကို မြတ်စွာဘုရားကအမိန့်ရှိတော်မူတယ်တပည့်ဟုသင်ကိုတော့ဗြဟ္မာပရိသတ်ကြီးကကဲ့ရဲ့နေကြပြီပြစ်တင်စကားတွေပြောနေကြပြီရှုံးချနေကြပြီအတင်းတွေပြောနေကြဆရာသမားဆရာဘုရားရဲ့ရှေ့ရှေ့မှောက်မှာတာဝကတပည့်တစ်ပါးကတရားဟောတယ်အံဩစရာပဲထူးဆန်းမိတာပဲဆိုပြီးတော့အပြစ်တင်စကားတွေပြောနေကြတယ်ဒီဗြဟ္မာပရိသတ်ကြီးကို ချစ်သားအပိဘူးသင်တန်ဝေကတွေရတော့တရားတွေတိုးပြီးတော့ဟောလိုက်စမ်းလို့မြတ်စွာဘုရားကအဲ့ဒီလိုအမိန့်ရှိလိုက်တယ်အမိန့်ရှိလိုက်တဲ့အခါရောက်တော့အပိဘူးယဟန်တော်ကအဲ့ဒီမြမပရိသတ်ကြီးကိုတရားဆက်ဟောပါတယ်တရားဆက်ဟောတဲ့အခါရောက်တော့ခန္ဓာကိုယ်ကြီးကိုသူတို့မြမပရိသတ်ကြီးမြင်သာအောင်ထင်ရှားပြပြီးတော့ဟောဟောပြ ခန္ဓာကိုယ်ကြီးကိုကွယ်ပြောက်ပြီးတော့မြမပရိသတ်ကြီးရဲ့မျက်စိထဲမှာကွယ်ပြောက်ပြီးတော့မမြင်ရအောင်ကိုယ်ရောင်ဖြောက်ပြီးတော့တရားကိုလည်းဟောပြတယ်နောက်ပြီးတော့သူ့ရဲ့အောက်ပိုင်းခန္ဓာကိုယ်ကိုတော့ကိုယ်ရောင်ပြထားတာပေါ့လေအထက်ပိုင်းခန္ဓာကိုယ်ကိုတော့ကိုယ်ရောင်ဖြောက်ပြီးတော့အဲ့ဒီလိုနည်းအားဖြင့်လည်းမြမပရိသတ်ကြီးကိုတရားဟောတယ်အထက်ပိုင်းကိုယ်ကိုမြင်အောင်ပြထားတယ်အောက်ပိုင်းကိုယ်ကိုတော့အယောင်ဖြောက်ထားတယ်ကိုယ်ကိုဖြောက်ထားတယ်ကိုယ်ဖြောက်ပြီးတော့ဟောတယ်အဲ့ဒီလိုနည်းအားဖြင့် အဘိဗုယဟန်တော်ကတရားဟောလိုက်တဲ့အခါရောက်တော့ဗြဟ္မာပရိသတ်ကြီးကအမတန်အံ့ဩသွားပြီအံ့ဩသွားပြီအံ့ဩသွားတဲ့အခါရောက်တော့ဩအဘိဗုယဟန်တကူကြည်ပါပြီတဲ့အစွမ်းအာနုဘော်ကြီးကြည်ပါပြီတဲ့အံ့ဩစရာကောင်းပါပြီတဲ့ထူးဆန်းပါပြီတဲ့ဆိုပြီးတော့ဗြဟ္မာပရိသတ်ကြီးကအမတန်မှအံ့ဩဝမ်းသာစိတ်ဖြစ်သွားကြအဲ့ဒီလိုဖြစ်သွားကြတော့ အဘိဗုယဟန်တော်ကမြတ်စွာဘုရားကိုလျှောက်ပါတယ်တဲ့မြတ်စွာဘုရားတပည့်တော်လူပြည်တုန်းကယဟန်တန်ဃာရဲ့အလယ်မှာဒီစကားလေးတပည့်တော်ပြောကြားခဲ့တာကိုတပည့်တော်ပြန်လဲအမှတ်ရနေပါတယ်ဘုရားဘာစကားလဲဆိုတော့ငါရှင်တို့သူကအဘိဗုယဟန်တော်ကယဟန်တွေကိုပြောခဲ့တာကိုဒါကြောင့်ငါရှင်တို့ငါဟာဗြဟ္မပြည်မှာ တည်ရှိနေပြီးတော့လောကဓာတ်တသောင်းကိုငါဟောတဲ့အတန်နဲ့ငါတရားတန်ကို ကြားအောင်ငါတရားဟောနိုင်တယ်လို့အဲ့ဒီလိုယဟန်นี่ကိုဖရာတပည့်တော်အပြောပြခဲ့တဲ့စကားလေးကို တပည့်တော်ပြန်ပြီးတော့အောက်မိအမှတ်ရပါတယ်ဖရာလို့အဲ့ဒီလိုသိခင်မြတ်စွာဘုရားကို အပြီးဘူးဆိုတဲ့ယဟန်တော်ကလျှောက်တဲ့အခါသိခင်မြတ်စွာဘုရားကအပြီးဘူးယဟန်တော်ကို จิตตอภิဟုသင်ဟာဒီပြမပြီမယက်တည်ပြီးတော့လောကရတထောင်လုံးသင်ရဲ့အတန်လွှမ်းဖုံးသွားအောင်သင်ရဲ့အတန်ကိုကြားအောင်သင်ဟောတဲ့တရားကိုကြားနိုင်အောင်သင်ဟောတဲ့တရားတန်ကိုကြားနိုင်အောင်သင်တရားဟောပြဖို့အချိန်ခါရောက်နေပြီလို့မြတ်စွာဘုရားကအဲ့ဒီလို အမိန့်ရှိပါတယ်တဲ့အဲ့ဒီလို အမိန့်ရှိလို့အဘိဓုယဟန်တော်က အဲ့ဒီဗြဟ္မပြည်ကနေပြီးတော့သူအတန်လွင့်ဟောကြားပါတယ်တဲ့အဲ့ဒီအဘိဗုယဟန်တော်ဗြဟ္မပြည်ကအတန်လွင့်ပြီးဟောကြားတဲ့တရားတော်ကတော့ဂါထာပါနှစ်ပုဒ်ပါပဲအဲ့ဒီဂါထာကဘာလဲဆိုတော့အာရမ္ဘထနိဂမထယုံဇထဗုဒ္ဓသာသနေဒုနာထမစ္စုနောတေနံနလာကာရံဝကုံစရောဒါပထမဂါထာဒုတိယဂါထာက ယောဣမသမိန်ဓမ္မဝိနယေအပမတောဝိဟတတိပဟာယဇာတိတန်တာရံဒုက္ခတန်တံဂရိတတိအဘိဘူယဟန်တော်ကမြမပြည်ကနေပြီးတော့လောကရတတောင်းမှရှိကြတဲ့တတ္တဝါတွေလူတွေနတ်တွေအကုန်လုံးအဲ့ဒီအဘိဘူယဟန်တော်ဟောတဲ့မြမပြည်ကဟောပြီးတော့အတန်လွင့်ပြီးတော့ဟောလိုက်တဲ့တရားကိုအကုန်ကြားရတယ်အမတန်မှအံ့ဩစရာကောင်းတာကို အဲ့ဒီတရားအခုတရားနာပရိသတ်ကြီးဗမာပြည်ကအတန်လွှင်းပြီးဟောလိုက်တဲ့တရားကိုတရားနာပရိသတ်ကြီးနာပြီးပြီနာပြီးပြီဆိုတော့တရားနာပရိသတ်ကြီးပြီးတော့ပြီးသွားတာပါပဲတရားကပြီးသွားပြီအခုနှစ်နာရီပဲရှိသေးတယ်ပြီးခြင်းလည်းပြီးလို့ရပြီတရားနာပရိသတ်ကြီးနားလည်လားနားလည်လားလို့ဘာလို့နားမလဲတာတော့ပါဠိလိုဖြစ်နေတာဟုတ်လားဟိုကတော့ဘုရားကပါဠိ အဲ့ဒီတိကိမြတ်စွာဘုရားရဲ့တပည့်အဘိဘူကယဟန်တော်ကပါဠိလိုဟောတာကိုသူတို့ကပါဠိလိုပြောတဲ့ပုဂ္ဂိုလ်တွေဆိုတော့ပါဠိလိုပြောတာနားလည်မှာပေါ့ဒီကမြန်မာလူမျိုးတွေဆိုတော့ပါဠိလိုဟောတာကိုနားမလည်ဘူးတော့နားမလည်တော့ပါဠိလိုနားမလည်တော့မြန်မာလိုနားလည်အောင်တော့ပြောရအောင်မှာပေါ့အဲ့ဒီတော့အဲ့ဒီမှာ အာရမ္ဗထနိဂမထယုံဇထဗုဒ္ဓသာသနေတဲ့ဗုဒ္ဓသာသနေမြတ်စွာဘုရားရဲ့သာသနာတော်ကြီးမှာအာရမ္ဗထအစပြိုး၍ကျိုးပံအထောက်ကြကုန်လောနိဂမထအပြင်းကိုလွန်မြောက်အောင်တဆင်တိုး၍ကျိုးပံအထောက်ကြကုန်လောယုံဇထပန်းတန်ရောက်တဲ့အထိအစင်းစင်တိုး၍ကျိုးစားအထောက်ကြကုန်လောတဲ့အဘိဗုယဟန်တော်က ယမပြည်ကနေပြီးတော့အတန်လွင်ဟောကြားတဲ့တရားရဲ့အတိတ်တွေကမြတ်စွာဘုရားရဲ့သာသနာတော်မှာတဲ့နံပါတ်1သူဘာပြောတယ်လဲဆိုတော့အာရမ္ဗထအစပြိုးပြီးတော့ကြိုးပမ်းအားထုတ်ကြတဲ့အခုဒီပန္တိတာရမရွှေတောင်ကုန်းသာသနာရေးသားကိုလာပြီးတော့တရားအားထုတ်ကြတဲ့ယောဂီတွေရှိပါတယ်ယဟန်ယောဂီတွေပါတယ်ကိုရင်ယောဂီတွေပါတယ်သိခါရှင်ယောဂီတွေပါတယ်အမျိုးသားတွေအမျိုးသမီးတွေ အစုံမပဲလာပြီးတော့အာထုတ်ကြတယ်အဲ့ဒီလိုလာပြီးအာထုတ်ကြတဲ့အခါတရားစဝင်တဲ့နေ့မှာမာစီဆရာတော်ဖျားကြီးဟောကြားတဲ့တရားမှတ်ပုံမှန်နည်းတွေကိုနာယူဝဲနာယူကြရအဲ့ဒီလိုနာယူပြီးတော့တရားမှတ်ရတဲ့အချိန်တွေအဲ့ချိန်မှတပါးကြံအချိန်တွေတရားမှတ်ကြရအဲ့ဒီလိုတရားမှတ်ကြတဲ့အခါရောက်တော့ထိုင်းပြီးမှတ်တဲ့အခါ င်မအာယုံအနည်းနဲ့ဖောင်းနာပိန်နာကို မှတ်ဖို့မဟာစီဆရာတော်ဘုရားကြီးကညွှန်ကြားတယ်။ဈဉ္ညာလျှောက်မှတ်တဲ့အခါမှာကြွရဲလှမ်းနဲ့ချရဲကြွရဲချရဲဘေးလှမ်းနဲ့ညာလှမ်းနဲ့ဒီအာယုံတွေကိုပင်မပင်တိုင်းအနည်းနဲ့ထားပြီးတော့မှတ်ဖို့မဟာစီဆရာတော်ဘုရားကြီးကညွှန်ကြားတယ်။ကျန်တဲ့အာယုံတွေကိုလည်းပဲစိတ်လွင့်နာရီခန္ဓာကိုယ်ရဲ့မှာအနည်းခက်အခန်း ခက်တာတွေစတဲ့အာယုန်တွေမြင်လာကြားတာနားနာစတာထိတာသိတာစတဲ့အာယုန်တွေကိုလည်းပဲသူကမှတ်ဖို့ညွှန်ကြားပါတယ်အဲ့ဒီလိုစပြီးတော့မှတ်တဲ့အခါမှာဖောင်းတဲ့ဟာလေးကိုပဲမှတ်တဲ့ထားပါတော့ဖောင်းတယ်လို့မှတ်လို့ရှိရင်မိမိရဲ့စိတ်ကလေးဖောင်းတာအပေါ်မှာရောက်သွားအောင်အားစိုက်ပေးရတယ်ကြိုးစားပေးရတယ် အဲ့ဒီလိုကြိုးစားမပေးဘူးဆိုလို့ရှိရင်မိမိစိတ်ကလေးကဖောင်းတာအပေါ်မှာမရောက်ဘူးဖောင်းတာကိုမမှတ်နိုင်ဘူးဖောင်းတာရဲ့အစလည်းအဆုံးစိတ်ကလေးကပ်ပါတော့မမှတ်နိုင်ဘူးမသိနိုင်ဘူးမိမိကစိတ်အားစိုက်ပြီးတော့ဝရိယလေးအစပြိုးပေးလိုက်တဲ့အခါကိုဖောင်းတာအပေါ်မှာစိတ်ကလေးကပ်ပါတော့အောင်အားစိုက်မှုလေးထားလိုက်တဲ့အခါတော့ဖောင်းတယ်လို့မှတ်လို့ရှိရင်မိမိစိတ်ကလေးကဖောင်းတာရဲ့စပြီးဖောင်းလာတဲ့အချိန်ကစပြီးတော့တရွေ့ရွေ့တရွေ့ရွေ့နဲ့ဖောင်းတက်လာတာ ဖုံးဆုံသွားတာအဲ့ဒီအချိန်ချင်းမိမိစိတ်ကလေးကပ်ပါသွားတယ်အဲ့ဒီဝရိယလေးကအစပြူးပေးရတယ်ဘောင်နာလေးကိုမှတ်နိုင်အောင်ကြိုးစားရတယ်တခါပိန်းသားလေးမှတ်ပြန်တော့ပိန်းသားလေးအပေါ်မှာမိမိစိတ်ကလေးကပ်ပါသွားအောင်ပိန်းစားကနေပြီးတော့ပိန်းဆုံးထိတဖြည်းဖြည်းတရွေ့ရွေ့နဲ့ပိန်းကျသွားတဲ့ဝမ်းပိုက်လှုပ်ရှားမှုလေးအပေါ်မှာမိမိစိတ်ကလေးကပ်ပါသွားအောင်အားစိုက်မှုလေးပါရတယ်အဲ့ဒါဟာအစာပြိုးပြီးတော့ကြိုးပမ်းအားထုတ်နေတဲ့နောက်တစ်ဖောင်းပေါ့ ဖောင်းလာပြန်တယ်ပြန်ပြီးတော့မှတ်ပြန်တယ်နောက်တပိန်ပိန်ပြန်တယ်ထပ်ပြီးတော့မှတ်ပြန်တယ်အဲ့ဒီဖောင်းနာပိန်နာတွေအပေါ်မှာမိမိစိတ်ကလေးဟာကပ်ပါသွားအောင်ဝိရိယလေးအားစိုက်ရအဲ့ဒီလိုပဲဖောင်းနာပိန်နာမှတ်တယ်လို့ကြံတဲ့အာယုန်လေးလည်းဒီအတိုင်းပဲမြင်နာကြတာနာနာစတာနာရာကျင်နာစိတ်လွင့်နာစသည်ဒီအာယုန်ဒီမှာလည်းပဲမိမိစိတ်ကလေးကပ်ပါသွားအောင်အဲ့ဒီစိတ်ကလေးအဲ့ဒီအာယုန်ရဲ့အစအလယ်အဆုံးမှာမိမိစိတ်ကလေးကပ်ပါသွားအောင် အားစိုက်မှုသဘောလေးရှိရတဲ့အားစိုက်ပေးရတယ်အဲ့ဒီလိုအစာပြိုးပြီးတော့ကြိုးပမ်းအားထုတ်မှုယောဂီတွေမှာရှိရပါတယ်တဲ့ယောဂီတွေရှိကြပါတဲ့အဘိဓုယဟန်တော်ကဓမ္မပြည်ကနေပြီးတော့ဟောဒီပဏိဒါရမရွှေတောင်ကုန်းသာသနာရိပ်သားမှာအားထုတ်ကြတဲ့ယဟန်ယောဂီကိုရင်သိခါရှင်အမျိုးသားအမျိုးသမီးယောဂီအားလုံးကိုအဘိဓုယဟန်တော်တိုက်တွန်းနေတာကနံပါတ်1တဲ့မိမိတို့မှားရတဲ့အာယုန်လေး အဲ့ဒီအာယုန်လေးအသီးသီးအပေါ်မှာမှတ်တိုင်းမှတ်တိုင်းမိမိရဲ့စိတ်ကလေးကပ်ပါသွားအောင် အားစိတ်အားစိုက်ပေးမှုဝရိယလေးအစာပြိုးကျိုးပန်းအထုတ်တဲ့ဝရိယကလေးရှိအောင်ကြိုးစားပြီးမှတ်ကြပါတဲ့စပြီးမှတ်ကစမှာဆိုတော့ယောဂီတွေမှာဘယ်အကုန်လုံးလိုက်ပြီးတော့မှတ်နိုင်မလို့ဖောင်းတာမှတ်လိုက်တခါမှတ်လိုက်လွန့်လိုက်ပိန်းတာမှတ်လိုက်တခါမှတ်လိုက်လွန့်လိုက်ဖောင်းတယ်လို့မှတ်ပြီးမယ်လို့လည်းအဲ့ဒီဖောင်းတာရဲ့အစလည်းဆုံးကပ်ပြီးတော့မပါဘူး ဖောင်းစာပဲသိချင်းသိမယ်ဖောင်းလည်းပဲသိချင်းသိမယ်ပိန်လည်းအဲဖောင်းအဆုံးပဲသိချင်းသိမယ်အကုန်လုံးဖောင်းစာဖောင်းလည်းဖောင်းဆုံးအကုန်လုံးသူကသိချင်မှသိနိုင်အောင်သိတာလည်းရှိအစာပိုင်းမှာတော့ကိုကကြိုးစားတာပဲကြိုးစားပြီးမယ်ကြိုးစားမှုက မလုံလောက်သေးတဲ့အခါရောက်တော့တမာရီအာမကောင်းနေတော့စိတ်ကလွင်သေးတယ်စပြီးအာထုတ်တဲ့အခါမှာကြိုးစားပြီးတော့မှတ်တော့မှတ်ပါတယ်မှတ်နိုင်တာကနည်းနည်းမမှတ်နိုင်တာကများများစိတ်တွေကလွင်နေတာကများများအဲ့ဒီလိုဖြည့်ပြီးတော့ သူကမှတ်ရတာအဆင်မပြေတော့မှတ်ရတာမကောင်းတော့စိတ်ထဲမှာပြင်းတာတွေညင်းငွေတာတွေဒါတွေဖြစ်လာတတ်တယ်။အဲ့ဒီလိုဖြစ်လာတဲ့အခါမှာဆိုလို့ရှိရင်တဲ့ပြင်းလို့ရှိရင်နောက်ဆုတ်သွားရမလားဆိုတော့နောက်မဆုတ်ပါနဲ့တဲ့။အဲ့ဒီမှာအဘိဓုယဟန်တော်ကဆက်ပြီးတော့သူကအာပိစကားတိုက်တွန်းစကားပြောပါတယ်။ဘယ်လိုပြောလဲဆိုတော့အာရမ္ဘထနေကမထအပြင်းကိုလွန်မြောက်တဲ့အထိ တဆင့်တိုးပြီးတော့ဝရိယလေးကိုမြင့်ပြီးတော့ကြိုးစားပေးလိုက်ကြပါတဲ့ပညာတယ်တချို့တချို့လည်းပဲတရားမှမကောင်းလို့ပညာတချို့လည်းပဲဒုက္ခဝေဒနာလေးတွေမခန္ဓာကိုယ်ထဲမှာအခံရခက်တဲ့ဝေဒနာလေးတွေကိုပြီးမခံနိုင်တော့တရားအထုတ်ရတာသူတို့အတွက်အင်မတန်မှကျဉ်းကျပ်ပင်ပန်းလာတာဆင်းရဲလာတာငကိုယ်တော့ကစိတ်ကသွားခြင်းရသွားခန္ဓာကိုယ်ကလည်းပဲမိမိလှုပ်ရှားခြင်းလိုလှုပ်ရှားနေခြင်းလိုနေဒီမှာရောက်တော့ ကိုယ်မူရာတွေကလည်းအကုန်ထိန်ချုပ်ရစိတ်ကလည်းပဲသွားခြင်းတိုင်းသွားလို့မရစားခြင်းတိုင်းစားလို့မရတွေးခြင်းတိုင်းတွေးလို့မရအဲ့ဒီလိုအကုန်လုံးစိတ်ကိုလည်းပဲသတိနဲ့ထိန်ချုပ်နေတာဆိုတော့စိတ်ကလည်းမလွတ်လပ်ခန္ဓာကိုယ်လှုပ်ရှားမှုတွေမှလည်းလွတ်လွတ်လပ်လပ်မရှိတော့ကျဉ်ကျပ်ပြီးတော့သူကပင်ပန်းဆင်းရဲနေတာအင်းဒီရိတ်တာလာတာမှားတာပဲငါတရားလာအထုတ်တာမှားတာပဲစသဖြင့်ဒီလိုတွေးပြီးတော့တချို့ဝေဒနာကြီးလည်းသိမခံနိုင်အခက်အခဲတွေလည်းသိမခံနိုင်တော့ အိမ်ပြန်မှုအထုတ်ပြင်ရတဲ့ပုံကိုယ်တွေလည်းရှိကြတယ်အဲ့ဒီလိုရှိတာဘာကြောင့်လဲဆိုတော့ဟောအပြင်းကိုလွန်မြောက်အောင်ကြိုးစားအားထုတ်ဖို့ဝိရိယလေးလိုနေလို့တဲ့အပြင်းကိုလွန်မြောက်အောင်ကြိုးစားအားထုတ်ရအောင်ပဲတဲ့တရားအားထုတ်တဲ့အခါမှာ အပြင်းဆိုတာရှိတာပဲတချို့လည်းပဲတရားအားထုတ်တယ်အဲတရားအားထုတ်တဲ့အခါရောက်တော့ဝိရိယသူကအာမကောင်းသေးဘူးကိုအာမကောင်းသေးတဲ့အခါရောက်တော့ အဲဆွန်းစားနေ့လေဆွန်းစားပြီးတဲ့အချိန်အခါမျိုးညပိုင်း9နာရီတီးသိင်္ဂါနီအချိန်အခါမျိုး လာကြည့်လိုက်ယောဂီတွေဘယ်လိုဖြစ်နေကြတယ်မသိဘူးယောဂီတွေသဘောကျတာမသိဘူးသူတို့ခေါင်းတွေကခါလေခေါင်းတွေကငြိမ့်လဲအမျိုးမျိုးပေါ့လေဆက်လိုက်စနေမှာအဲ့မှာဌိနာမိတ်ကြတွေဝင်းနေတာတချို့လဲအတန်ထွက်ပြီးအဲတိတိတာတာကြီးငိုက်တာတွေရှိတယ်ချို့လဲမတိမတာလေးနဲ့ငိုက်တာရှိတယ်ထိုင်ပြီးငိုက်တယ်ရပ်ပြီးငိုက်တယ်အမျိုးမျိုးငိုက်ပြီးတော့ ထိနာမိတ်ဓာတ်တွေဝင်နေကြတယ်ထိနာမိတ်ဓာတ်တွေဝင်နေတဲ့အခါတော့မိမိရဲ့စိတ်ကတွက်ကြမှုမရှိတော့ဘူးအဲ့ဒီထိနာမိတ်ဓာတ်ဝင်လာပြီဆိုလို့ရှိရင်ဒါပြင်းကြီးလာတာလေးတွက်လာတာမိမိစိတ်ကအဲ့ဒီပြင်းကြီးမှု လေးတွက်မှုထိနာမိတ်ဓာတ်တွေကိုလည်းပဲကျော်လွှားနိုင်အောင်ဝရိယကိုမြင့်တင်ပေးရမယ်တဲ့အိမ်အိုတဲ့အခါမှာအိမ်အိုကြီးကိုလဲပြူမသွားအောင်သူကထောက်ကံပေးရတယ်အဲ့ဒီလိုဆိုလို့ရှိရင်အဲ့ဒီအိမ်အိုကြီးဟာပြူမသွားတော့ဘူးလဲကြမသွားတော့ဘူး ယောဂီတွေမှာတရားထိုင်နေတဲ့ခန္ဓာကိုယ်မမတ်ထားအဲခန္ဓာကိုယ်မမတ်ထားဆိုသူတို့မမတ်မထားနိုင်ခါကြီးကကိုးဟိုဘက်ရိုင်းလိုက်ဒီဘက်ရိုင်းလိုက်ခေါင်းကဟိုဘက်စောင်းလိုက်ဒီဘက်စောင်းလိုက်ငိုက်နေတယ်အဲ့ဒါအိမ်အိုကြီးရိုင်းနေတာနဲ့အတူတူပဲတဲ့ယောဂီတို့အဲ့ဒီလိုအချင်းခါမျိုးမှာဆိုရင်ဝရိယကြီးဟူသောကြားကံပေးရမယ်ဝရိယနဲ့သစင်တိုးပြီးတော့မှားတဲ့အာယုံပေါ်မှာတင်းတင်းရင်းရင်းနဲ့ အားစိုက်ပြီးတော့မှတ်ပေးပါတဲ့အဲ့ဒီလိုမှတ်ပေးလို့ရှိရင်အပြင်းတွေလွန်မြောက်သွားမယ်အပြင်းတွေလွန်မြောက်သွားတဲ့အထိမိမိရဲ့မှတ်စိတ်လေးမှာအားစိုက်မှုပါရမယ်တဲ့အဲ့ဒါရင်ပဲလားဆိုတော့အဘိဝယဟန်တော်ကမဟုတ်သေးဘူးတဲ့အာရံပထနိကမထယုံဇထပန်းတန်ရောက်တဲ့အထိအစင်စင်ဝရိယကို တိုးပြီးတော့ကြိုးစားအထောက်ကြကုန်လို့တဲ့ဒီနေရာမှာ မဟာစီဆရာတော်ဘုရားကြီးကဥပမာပေးထားတယ်သူပေးတဲ့ဥပမာလေးကကောင်းပါတယ်လူတယောက်တဲ့ပြိုင်ပွဲမှာဝင်တယ်ဗာပြိုင်ပွဲတုံးဆိုတော့အပြေးပြိုင်ပွဲဝင်နေအပြေးပြိုင်ပွဲဝင်တဲ့အခါရောက်တော့ကိုရှိရလူတွေကကိုရှိအများကြီးရောက်ကုန်ပြီရောက်တဲ့အခါတော့ကိုကအဲ့ဒီကိုရှိရောက်နေတဲ့လူတွေကိုနံပါတ်1မိအောင်ပြေးရမိအောင်ပြေးတယ်မိလာပြီကဲမိအောင်ပြေးတော့ငါလျှော့လိုက်မယ်နှုံးလျှော့လိုက်မယ်ဆိုပြီးတော့ လုပ်ရမလားဆိုတော့မလျှော့နဲ့တဲ့သူ့ကိုကြော်လွန်အောင်ပြေးရအောင်မယ်တဲ့ကြော်လွန်အောင်ခုနဝရိယလေးအားလေးစိုက်ပြီးပြေးလိုက် ကြော်သွားပြီလွန်သွားပြီသူ့ကိုနိုင်သွားပြီဆိုတော့သူ့ကိုအသာတန်သွားပြီသူ့ရှေ့ရောက်သွားပြီဒါပေမဲ့လို့တဲ့သူ့ရှေ့ရောက်သွားပြီဆိုပြီးတော့ကိုကပေါ့လိုက်ရမလားလျှော့လိုက်ရမလားဆိုတော့မပေါ့နဲ့မလျှော့နဲ့ဦးတဲ့တခါခုပြန်ကြော်တက်ပြီးတော့ तू ကပန်းနိုင်ဝင်သွားခြင်းဝင်သွားမှ तू က အောင်မန်းဆွခုရင်ဆွခုသွားမှာတဲ့ကိုယ့်ရဲ့ပြိုင်ဘက်ပုဂ္ဂိုလ်ကအဲ့ဒီတော့ကိုကရှိကရောက်နေတဲ့ဆိုပေမဲ့လေအာမလျှော့နဲ့အောင်တဲ့ဝရိယမြင်းပြီးတော့မြင့်တင်ပြီးတော့ကြိုးစားပြီးတော့ပြေးအောင်တဲ့ဘယ်ထိပြေးရမှာတော့ဆိုတော့ပန်းတိုင်မရောက်မချင်းပြေးရမှာပဲပန်းတိုင်မရောက်မချင်းဝရိယမလျှော့နဲ့မရောက်မချင်းသူကဝရိယကိုအားတင်းပြီးတော့အစွမ်းကုန်ပြေးပါတဲ့အဲ့ဒီအပြေးသမားလိုပဲတဲ့ပန်းတိုင်မရောက်မချင်းပြေးရတယ်လို့ပဲ ယောဂီဟာလည်းအဲ့ဒီအပြေးသမားနဲ့တူတယ်စစချင်းလည်းပဲကြိုးစားရပါတယ်ကိုရှိက အထုတ်ကြတဲ့ယောဂီတွေကြိုးစားလိုက်ကြမှတ်လိုက်ကြတာသူတို့မှတ်နိုင်တယ်အမှတ်လေးကောင်းတယ်သူတို့ပြောတာတွေနားထောင်ရလဲအမတန်ကောင်းသူတို့အတွေ့အကြုံလေးတွေကအမတန်မှကောင်းအားကျစရာကောင်းတယ်ဟောရှိကယောဂီတွေကြိုးစားလိုက်ကြတာသူတို့ရဲ့ကြိုးစားမှုတွေငါမိအောင်လိုက်မယ်မိအောင်လိုက်ပြီဟုတ်ပြီသူတို့ကြိုးစားတယ်လို့ငါကြိုးစားနိုင်ပြီ သူတို့တရားအမှတ်တွေကောင်းသလိုငါလည်းကောင်းလာပြီငါရဲ့စိတ်ကလေးတွေလည်းအာယုံမှားတဲ့အာယုံပေါ်မှာတည်ကြည်လာပြီကျဉ်တ်လာတယ်ကိုကိုကိုလည်းမှတ်နိုင်လားလေးကျဉ်တ်လာလေးပဲမိမိရဲ့စိတ်ကလေးမှားတဲ့အာယုံပေါ်မှာတည်လာပြီဆိုလို့ရှိရင်မိမိစိတ်ဟာအမတန်မှကြည်လင်အေးမြပြီးတော့ချမ်းသာလာတယ်အဲ့တော့အဲ့ဒီတော့ကျဉ်တ်လာတယ်ယောဂီကိုရှိရယောဂီတွေမှီလာပြီကြိုးစားမှတ်တယ်ရှိရယောဂီတွေလည်းကြော်တက်တော်မှတ်တယ်ကြော်တက်သွားပြီဟုတ်ပြီငါတို့တော့ ဒီယောဂီတွေငါအရင်ရောက်နေတဲ့ယောဂီတွေငါตาသွားပြီငါမှတ်တာဟုတ်တာပဲအဲ့ဒီလိုကျင့်တတ်နေရမလားဆိုတော့မဟုတ်သေးဘူးတဲ့တခါပန်းတိုင်မရောက်မချင်းဝိရိယမလျှော့နဲ့တဲ့မလျှော့နဲ့အောင်ပန်းတိုင်ရောက်သည့်အထိဆက်ပြီးတော့ကြိုးစားရမယ်တဲ့ဒါကြောင့်အဲ့ဒီအဘိဗုယဟန်တော်ကယုံဇထအစင်းစင်တိုး၍ပန်းတိုင်ရောက်သည့်အထိဝိရိယကိုကြိုးစားအားထုတ်ကြတဲ့ယောဂီတို့အတွက်အဲ့ဒီအဘိဗုယဟန်တော်မြမပြည်ကနေပြီးတော့ အတန်လွင့်ဟောကြားတဲ့တရားအင်မတန်မှယောဂီတို့နဲ့လိုက်ဖက်ပါတယ်အင်မတန်မှအကျိုးများတဲ့တရားဖြစ်ပါတယ်ယောဂီတွေနံပါတ်1မိမိတို့စပြီးအာထုတ်ကြတဲ့အခါမှာအစာပြိုးပြီးတော့ကြိုးပမ်းအာထုတ်တဲ့ဝရိယအဲ့ဒီကနေတဆင်းအမှတ်ဒီလွတ်နေကြလို့အမှတ်ဒီမကောင်းလို့ အခက်အခဲတွေတွေးလို့ဝေဒနာတွေသိမခံနိုင်လို့စသည်ဖြင့်အကြောင်းတွေအခက်အခဲတွေရင်ဆိုင်လာရတဲ့အခါစိတ်တကြလာတယ်စိတ်ညစ်လာတယ်အာငယ်လာတယ် အိမ်ပြန်ရင်လာတယ်ပြင်းလာတယ်စသဖြင့်အဲ့ဒီလို ဖြစ်လာတဲ့အခါမျိုးမှာဆိုလို့ရှိရင်လည်းပဲတဲ့မလျှော့လိုက်ပါနဲ့တိုးပြီးတော့ကြိုးစားလိုက်ပါအောင်ဒီအပြင်းလေးဒီအားငယ်တာလေးဒီစိတ်ဓာတ်ကြတာလေးလွန်သွားအောင်ကြိုးစားလိုက်ပါအောင်တဲ့အဘိဗုယဟန်တော်ကအားပေးတယ်မတန်ကောင်းတာပဲဟုတ်တယ်ယောဂီတွေမှာဒီတောင်တစ်ခုကကြောဖို့ခက်တယ်ပြင်းလာပြီဆိုလို့ရှိရင်ဒါကိုမကြော်လွှားပဲနဲ့အိယာလေးပဲပြင်းဖို့ကြိုးစားကြတယ်ပြန်ကြတယ်တချို့ အဲ့တော့အိယာလေးပြင်းမှုများစိတ်မကူးကြပါနဲ့တဲ့အဲ့ဒီအပြင်းလေးကိုနိုင်အောင်မှတ်လိုက်ပါကြိုးစားလိုက်ပါအေးဟုတ်ပြီအပြင်းလေးတော့နိုင်သွားပြီမှတ်ရတာလည်းပဲမှတ်နိုင်တာတွေကများလာပြီမှတ်လို့ကလည်းကောင်းလာပြီမှတ်လိုက်တိုင်းမှတ်လိုက်တိုင်းမိမိရဲ့စိတ်ကလေးကမှားတဲ့အာယုံမစိတ်ကလေးကကက်ခနဲ့ကက်ခနဲ့တီးသွားပြီမှတ်နိုင်လာပြီဆိုလို့ရှိရင်ယောဂီကလည်းကျေနပ်တယ်အားရတယ်ပြောလာတယ်ဝမ်းသာလာတယ်စိတ်ထဲမှာအားရရှိလာတယ်ငါဆက်ပြီးကြိုးစားမယ် တရားအထုတ်ရတဲ့ယောဂီဆိုတာတောင်တက်ရတဲ့သူလိုပဲတဲ့တောင်တက်တဲ့အခါမှာစပြီးတောင်တက်တယ်ဆိုလို့ရှိရင်ပင်မတကူပင်မနဲ့အခါရောက်တော့သူကဆက်ပြီးတော့တောင်ထိပ်ရအောင်တက်ရှင်စိတ်ကသိမ့်မရှိတော့လမ်းမှာလည်းပဲတောင်ထိပ်ကဆင်းလာတဲ့လူတွေတယောက်ပြီးတယောက်တွေ့ရတွေ့ရတဲ့အခါရောက်တော့တောင်ဘောကဆင်းလာတဲ့လူတွေကလူတွေနဲ့တွေ့တဲ့အခါတော့အဲ့ဒီလူတွေကိုမေးတယ်ဟိုတောင်ထိပ်ရောက်ဖို့ တော်တော်လူသေးလားလို့အဲ့ဒီလိုတောင်ထိပ်တက်တဲ့သူကနေပြီးတော့ပင်မလို့ပေါ့လေသူကမေးတဲ့အခါတော့ဟာမလူတော့ဘူးတောင်ထိပ်ကြိုးစားလိုက်နီးနီးလေးပဲကြံတော့တယ်ကြိုးစားလိုက်ပါရှင်နည်းနည်းလေးပဲကြံပါတော့တယ်မဝေးတော့ပါဘူးအဲ့ဒီလိုတောင်ပေါ်ကဆင်းလာတဲ့ပုံကအားပေးအားပေးစကားပြောတော့ကြိုးစားတာပေါ့အားလေးအားရှိသွားတာအားပေးတယ်ဆိုလို့ရှိရင်အားကရှိလာတာ哦အားငယ်နေတော့စိတ်ဓာတ်ကျနေတော့အားပေးစကားဆိုတာလိုအပ်ပါတယ် အဲဒီလိုအားပေးလိုက်တဲ့အခါတော့တောင်းတရမယ့်ပုဂ္ဂိုလ်ကအားရှိပြီသူတက်သွားတယ်တက်တက်တက်နဲ့တက်သွားတယ်အေးတဏှာရောက်တော့အင်မတန်မှသူကရှုခင်းလဲကောင်းတဲ့နာနေစရာလဲရှိတဲ့လေးဒီလေးညင်းလေးလေးတဲ့တိုက်နေတဲ့ရှုခင်းကလည်းအင်မတန်ကောင်းအရိတ်ကလည်းအင်မတန်ကောင်းတဲ့နေရာလေးတစ်ခုစခန်းသားလေးတစ်ခုတွေ့အဲ့ဒီနေရာလေးသူပင်မသမျှကိုအနားယူအပန်းဖြေလိုက်အပန်းဖြေတော့လေကောင်းလေတန်းကလည်းရတယ် မြင်ကွင်းကလည်းကောင်းတာကိုရှုကွင်းကလည်းကောင်းအဲ့တော့မျက်စိပတာရကြီးလင်းစိတ်ကလည်းကြီးလင်းလေးလေးကလည်းအေးအရေးလေးကလည်းအေးဆိုတော့ခဏလေးနားလိုက်တယ်ဆိုရင်ပဲစိတ်အားတွေလည်းပြည့်လာကိုယ်အားတွေလည်းပြည့်လာပြည့်လာပြီးတော့သူဟာဆက်တောင်ထိပ်အထိရောက်အောင်တက်ဖို့အတွက်အားတွေအလိုလိုရှိတယ်ဒါတွေရင်ဆက်ပြီးသူတက်တယ်တက်တဲ့အခါရောက်တော့တောင်ထိပ်ထိရောက်သွားတယ်အဲ့ဒီလိုပဲယောဂီတွေမှာ တရားအားထုတ်တယ်တရားအားထုတ်တဲ့အခါရောက်တော့အခက်အခဲလေးတွေတွေ့ပါတယ်တွေ့ကြပါတယ်ယောဂီတိုင်းတွေ့ပါတယ်အဲ့ဒီအခက်အခဲလေးတွေပြင်းစရာအခက်အခဲလေးတွေစိတ်ဓာတ်ကျစရာအခက်အခဲလေးတွေဝေဒနာကိုသိမခံနိုင်တဲ့အခက်အခဲလေးတွေစသဖြင့်အခက်အခဲလေးတွေတွေ့ကြတဲ့အခါမှာဝရိယလေးတဆင့်တိုးပါဝရိယလေးမလျှော့လိုက်ပါနဲ့တံပတ်လေးမလျှော့လိုက်ပါနဲ့တံပတ်လေးကိုဝက်ဥရည်လေးကိုတင်းပစ်လိုက်ပါတံပတ်လေးကိုတင်းပစ်လိုက်ပါဝရိယတံပတ်လေးတင်းပစ်ဝရိယဝက်ဥလေးကိုတည်ရပြီးတည်ရတိုးပြီးတော့ရစ်ပေးလိုက်ပါတဲ့ အဲ့ဒီလိုရစ်ပေးလိုက်လို့ရှိရင်သူကအပြင်းတွေလွန်မြောက်ပြီးတော့အပျော်တွေရောက်လာလိမ့်မယ်တဲ့စိတ်ထဲမှာအားရှိလာလိမ့်အဲ့ဒီလိုအားရှိလာပြီဆိုလို့ရှိရင်ပျော်လာပြီဆိုလို့ရှိရင်အမှတ်တရကောင်းလာပြီဆိုလို့ရှိရင်သူကလမ်းဆုံးအထိပန်းနိုင်ရောက်တဲ့အထိတွားလို့တဲ့ဆန္ဒတွေကအလိုလိုစိတ်ထဲမှာပေါ်ပေါက်လာတာပဲတွားမယ်ပန်းဆုံးပန်းပန်းနိုင်အထိလမ်းဆုံးအထိငါမရောက်ရအောင်တွားမယ်ရောက်အောင်ကိုတွားမယ်အဲ့ဒီလိုစိတ်အားတွေရှိလာ အဲ့တော့မာသီဆရာတော်ဘုရားကြီးပေးထားတဲ့ဥပမာလိုပဲယောဂီတွေဟာတရားမှတ်လို့ကောင်းနေပြီပြောနေပြီဒီလောက်လေးနဲ့ကျေနပ်ရမလားဆိုတော့မဟုတ်သေးဘူးတဲ့ပန်းတိုင်ရောက်သည့်အထိလမ်းဆုံးဤအထိသွားပါမှတ်ပါတဲ့အဲအဲ့ဒါကိုမာစီဆရာတော်ဘုရားကြီးကတော့အဲ့ဒီအပြေးသမားဥပမာလေးနဲ့ပေးလိုက်တော့အဘိဗုယဟန်တော်ဟောတဲ့စကားလေးဟာပိုးပြီးတော့ပေါ်လွင်သွားပါတယ်အဲ့တော့ဒီနေရာမှာ ကျေးဇူးတော်ရှင်ပဏိတာရမဩဝါဒစရိယဆရာတော်ကြီးကဝရိယ၃မျိုးဆိုပြီးတော့ဟောကြားလေးရှိပါတယ်အဲဒီခုနအာရမ္ဗထစကလုံးလေးကိုကြည့်ပြီးတော့အာရမ္ဗဓာတုနိကမထဆိုတဲ့စကလုံးလေးကိုကြည့်ပြီးတော့နိကမဓာတုယုံဇထဆိုတဲ့စကလုံးလေးအရာပရကမဓာတုဆိုပြီးတော့ဝရိယ၃မျိုးယောဂီတွေမှာပိုင်ဆိုင်ထားကြဖို့လိုတယ်တဲ့အစပထမတော့ အစာပြု၍ကြိုးပမ်းအားထုတ်တဲ့ဝရိယပိုင်းဆိုင်တယ်ဒီဝရိယပိုင်းဆိုင်ရုံနဲ့ယောဂီဟာမပြည့်စုံသေးဘူးမလုံလောက်သေးဘူးကိုလိုချင်းနဲ့ပန်းနိုင်ကိုမရောက်နိုင်သေးဘူးမိမိရဲ့ဝရိယဒုတိယပိုးပြီးတော့အရှိန်ကောင်းတဲ့ဝရိယရှိဖို့လိုတယ်အဲ့ဒီဝရိယကဘာတုံးဆိုတော့အခက်အခဲလေးတွေတွေ့တဲ့အခါနောက်တော့မသွားပဲတတ္တိမရှိတဲ့သူတတ္တိကြောင်းတဲ့သူတရေဘောကြောင်းတဲ့သူတွေဆိုတာအခက်အခဲလေးတွေတွေ့လာပြီဆိုလို့ရှိရင်တီးကို ဆားနဲ့တုပ်လိုက်တဲ့အခါတီးခါတွန့်သွားသလိုပဲတဲ့အခက်အခဲနဲ့တွေ့တဲ့အခါမှာတတိညာနဲ့ပုပ်ကိုဇွဲမရှိတဲ့ပုပ်ကိုတရေဘောကြောင့်တဲ့ပုပ်ကိုရတွန့်သွားတတ်တယ်တွန့်ပြီးတော့အိယာလိတ်တွေလိတ်ပြီးတော့ပြင်ပြီးတော့ထွက်ပြေးတဲ့သူတွေလည်းပြေးတတ်ကြတယ်ပြန်ဖို့ကြိုးစားတဲ့သူတွေလည်းကြိုးစားခြင်းစိတ်ပေါက်တဲ့သူတွေလည်းပေါက်တတ်ကြတယ်တဲ့ဝေဒနာတွေတွေ့တဲ့အခါမှာဆိုလို့ရှိရင်လည်းပဲ ကိုနဲ့အသက်မငက်ွယ်ရက်စက်နိုင်ရမည်တဲ့မြတ်စွာဘုရားကဝေဒနာတွေကိုသိခံပြီးတော့မှတ်ဖို့ညွှန်ကြားပါတယ်ဒါပေမဲ့လို့တချို့သောပုဂ္ဂိုလ်တွေကပြောကြတရားထိုင်ပြီးမှတ်တဲ့အခါမှာတဲ့ဝေဒနာတွေပေါ်လာပြီအခံပြခက်တဲ့ဒုက္ခဝေဒနာတွေပေါ်လာပြီတွေ့လာပြီဆိုလို့ရှိရင်တဲ့သီးခံပြီးမှတ်ဖို့မလိုဘူးတဲ့ပြင်းရင်ပြင်လိုက်တဲ့ အဲ့ဒီလိုဟောတဲ့ပုံကိုယ်ရှိတယ်လို့ကြားရတယ်ဇာတိတဲ့လည်းဖတ်ရဒီတော့မြတ်စွာဘုရားရဲ့အလိုတော်ကအဲ့ဒီလိုဟုတ်သလားဆိုတော့မဟုတ်ဘူးတဲ့ကိုနဲ့အသက်မငဲ့ွက်ရက်ဆက်နိုင်ရမည်တဲ့နောက်ဆုံးမိမိရဲ့ခန္ဓာကိုယ်ဒီအသားတွေအသွေးတွေဒါတွေကုန်ခန်းရင်ကုန်ခန်းသွားပါစေတဲ့အယိုးနဲ့အကျော်တွေကြမ်းချင်းကြမ်းပါစေငါရဲ့ဝရိယကိုတော့မလျှော့ဘူးဆိုပြီးတော့တကယ်အာဇာနည်တို့ရဲ့ဝရိယထားပြီးတော့ ကြိုးစားဖို့မြတ်စွာဘုရားကတော့ကိုနှစ်အသက်မငဲ့ွယ်ရက်ဆက်နိုင်ရမည်တရားရဖို့အတွက်ကြိုးစားတဲ့အခါမှာအဲ့ဒီလောက်အထိကိုယ့်ရဲ့စိတ်ကဇွဲတတ္တိအပြည့်ရှိထားရမယ်နောက်တော့မတော်ရဘူးသိခံပြီးမှတ်ရမယ်မြတ်စွာဘုရားကသိနိုင်လောက်တဲ့ဒုက္ခဝေဒနာတွေကိုတော့သိခံပြီးမှတ်ရမယ်လို့အဲ့ဒီလိုညွှန်ကြားထားတဲ့ညွှန်ကြားချက်တွေပါဠိတော်အထကရာတီကားလေးရှိပါတယ်အဲ့ဒါတွေကိုသတိမမူမိရတဲ့ပုံကိုယ်တွေက ဝေဒနာကိုသီးခံဒုက္ခဝေဒနာတွေပေါ်လာလို့ရှင်သီးခံပြီးမှတ်စရာမလိုဘူးပြင်လိုက်ဆိုပြီးတော့အဲ့လိုညွှန်ကြားနေကြတဲ့ပုံကိုယ်တွေရှိတယ်လို့သိရပါတယ်ကြားရပါတယ်စာရီထဲမှာလည်းဖတ်ရပါတယ်ယောဂီတို့အဲ့ဒီလိုညွှန်ကြားခြင်းသည်အဲ့ဒီလိုပြောကြားနေကြခြင်းသည်မြတ်စွာဘုရားရဲ့အလိုတော်နဲ့ကိုက်ညီတဲ့ပြောကြားချက်မဟုတ်ညွှန်ကြားချက်မဟုတ်မြတ်စွာဘုရားရဲ့အလိုတော်ကကာယေသဇီဝိတေသအနာပိခတံဥပတ္ထပေတိတဲ့ကိုမာယောအသက်မာယောမငက် မငဲ့ကွက်ဖဲနဲ့မိမိတရားရရေးမိမိရဲ့သီလတွေတိုးပွားလာရေးသမာဓိတရားတွေတိုးပွားလာရေးဝိပဿနာဉာဏ်မဲ့ဉာဏ်ဖူဉာဏ်တွေရရှိလာရေးအတွက်သိခံရမယ်တဲ့အသက်သေးခြင်းသေးသည်အသက်ကိုသေးစေနိုင်လောက်တဲ့ဒုက္ခဝေဒနာတွေကိုတော့သိခံရမယ်လို့မြတ်စွာဘုရားကအဲ့ဒီလိုအမိန့်ရှိခဲ့တယ်တဲ့ဒီတော့ဒုက္ခဝေဒနာတွေတွေ့တဲ့အခါမှာသိခံပြီးတော့မှတ်မယ်အဲ့ဒီသိခံပြီးတော့အဲ့ဒါတွေကိုကြော်လွှားအောင်မှတ်မယ်ကြော်လွှားလို့ ကျော်လွှားနိုင်ပြီဝေဒနာတွေကိုလည်းသိခံနိုင်လာပြီဆိုလို့ရှိရင်စိတ်ကအားရှိလာတာပေါ့အားရှိလာတယ်ပျော်လာတယ်မှတ်တာကောင်းလာတယ်အဲ့ဒီလိုမှတ်ရတာကောင်းလာတဲ့အခြေအနေမျိုးရောက်ုံနဲ့လည်းမကျေနပ်ပါနဲ့ဦးနဲ့ပန်းတန်ရောက်တဲ့အထိကြိုးစားအားထုတ်ဖို့နောက်ထပ်ဝရိယတစ်မျိုးလိုပါသေးတယ်တဲ့အဲ့ဒီဝရိယကဘာတုံးဆိုတော့ပရကမဓာတုတဲ့ပရကမဓာတုဆိုတာတဆင်ပြီးတဆင်ပြီးတဆင်ပြီးတဆင်တိုးတိုးတိုးတိုးပြီးကြိုးစားတဲ့ နောက်ဆုံးပန်းတိုင်ရောက်တဲ့အထိကြိုးစားတဲ့ပြည့်စုံသွားတဲ့ဝရိယအဲ့ဒီဝရိယရှိအောင်လဲယောဂီတွေကြိုးစားရပါမယ်တဲ့အဲ့ဒီလိုကြိုးစားဖို့အဘိဗုယဟန်တော်ကဓမ္မပီကနေပြီးတော့အတန်လွင့်ဟောကြားတဲ့တရားအဲ့ဒီတရားဟောတယ်တဲ့အဲ့ဒီတရားမှာခုနဝရိယ၃မျိုးကို မှတ်ဖို့ရအတွက်လွယ်ကူအောင်ဆိုပြီးတော့လင်္ကာလေးတွေလှုပ်တော်လာခဲ့တဲ့အဲယောဂီတွေဆိုကြည့်တာပေါ့နော် အာရမ္ပထအစာပြု၍ကြိုးပမ်းအားထုတ်ကြကုန်လောတဲ့အဲ့ဒါကိုလဲလင်္ကာလေးတစ်ပုဒ်လုတ်ခဲ့တယ်။နေကမထအပြင်းကိုလွန်မြောက်အောင်တဆင့်တိုးပြီးတော့ဝရိယကိုဝရိယနဲ့ကြိုးစားကြကုန်လောတဲ့အဲ့ဒါကိုလဲလင်္ကာလေးတစ်ပုဒ်လုတ်ခဲ့တယ်။နောက်ပြီးတော့ယုံဇထပန်းတိုင်ရောက်တဲ့အထိအစင်းစင်တိုးပြီးတော့ဝရိယကိုမြင့်တင်ပေးကြကြိုးစားပေးကြဆိုတဲ့အဲ့ဒီတိုက်တွန်းချက်၃ခုကိုလင်္ကာလေးတွေ၃ပုဒ်လုံးပြီးတော့ သင်္ကာလေးတွေစီးခဲ့ပါတယ်။ကဲယောဂီတွေအားလုံးလိုက်ဆိုကြည့်ရအောင်။နံပါတ်1စပြိုးကကြိုးစားစွာမှတ်ပါယောဂီများသုံးောက်ဆိုကြည့်ပါ ပြီးသွားပြီနံပါတ်2ကအာရမထနေကမထနေကမထအပြင်းကိုလွန်မြောက်တဲ့အထိဝရိယကိုတဆင်တိုးပြီးတော့ကြိုးစားကြဆိုတဲ့အပိုက်လေးကိုတော့ပြင်းစိတ်ပေါ်လဲမလျှော့ပဲဇွဲစိတ်တင်းတင်းထားတဲ့အဲ့ဒါလေးဆိုကြည့်မယ်ပြင်းစိတ်ပေါ်လဲမလျှော့ပဲဇွဲစိတ်တင်းတင်းထား ပြင်းစိတ်ပေါ်လဲမလျှော့ပဲဇွဲစိတ်တင်းတင်းထားဆိုကြည်သမနောက်၃ခုမြောက်တိုက်တွန်းတာက ယုံဇထပန်းတိုင်ရောက်တဲ့အထိဝရိယကိုတဆင်းပြီးတဆင့်တဆင်းပြီးတဆင့်တိုးတိုးတိုးတိုးပြီးတော့ကြိုးစားပေးကြပါလို့ဆိုတဲ့တိုက်တွန်းချက်ကိုတော့လင်္ကာလေးကပန်းတိုင်ဝင်ရေးကြိုးစားပေးဇွဲလေးမြင့်မြင့်သွားတဲ့ဇွဲလေးကိုတဆင်ပြီးတဆင်မြင့်မြင့်သွားအောင်မြင့်မြင့်သွားပါတဲ့ကဲဆိုကြည့်အောင်ပန်းတိုင်ဝင်ရေးကြိုးစားပေး ဇွဲလေးမြင့်မြင်သွားပန်းတိုင်ဝင်ရေးကြိုးစားပေးဇွဲလေးမြင့်မြင်သွားဆိုကြည်သမှာ ဒီမှာတရားထုတ်ကြတဲ့ယဟန်တော်တွေယဟန်တော်တွေကတော့ဝါဆိုထားတယ်ဆိုတော့ဝါရင်း၃လမထုတ်ချင်လဲထုတ်ကြရတော့မှသူတို့ကအဲအဲ့ဒီ၃လအတော်အတွင်းမှာမိမိတို့ရည်မှန်းထားတဲ့ပန်းတိုင်မရောက်မချင်းကြိုးစားမယ်လို့ယဟန်တော်တွေကတော့ဒီလိုအားခဲထားကြမှာပါပဲကိုင်းနေလဲဒီတိုင်းပဲဖြစ်ပါလိမ့်မယ်သိခါရှင်နေလဲဒီတိုင်းပဲဖြစ်ပါလိမ့်မယ်အမျိုးသမီးအမျိုးသားယောဂီတွေကလည်းမိမိတို့ရည်မှန်းထားတဲ့အချိန်ကာလအတော်အတွင်းမှာ ပန်းတိုင်ရောက်တဲ့အထိမိမိတို့ဝရိယကိုလျှော့မသွားဘူးလျော့မသွားစေရဘူးဝရိယတစ်ဆင့်တစ်ဆင့်တိုးတိုးတိုးတိုးပြီးတော့မြင့်လာအောင်ငါတို့မြင့်မြင့်မြင့်ပြင်ပြီးတော့ကြိုးစားသွားမယ်လမ်းဆုံးမရောက်ရင်လက်မမြောက်ဘူးဒူးမထောက်ဘူးအညံ့ခံအရှုံးမပေးဘူးဆိုတဲ့တကယ်အာဇာနည်စိတ်ထားနဲ့လေးခွက်ကြီးကြံမစည်းအလံမလဲဘူးဆိုတဲ့စိတ်ထားနဲ့မိမိတို့လိုချင်တဲ့ပန်းနိုင်ကိုလှမ်းပြီးတော့မကင်နိုင်သေးသမျှငါဟာမလျှော်ဘူးဆိုတဲ့စိတ်ထားတွေထားပြီးတော့ ကြိုးစားရမယ်ဆိုရင်မိမိတို့လိုချင်တဲ့မတရားဖို့တရားနိဗ္ဗာန်တရားတွေဆိုတာမရမရှိပါဘူးမရနိုင်တဲ့တရားတွေမဟုတ်နိုင်မဟုတ်ပါဘူးရနိုင်တဲ့တရားတွေရကိုရမှာပဲအဲ့တော့မိမိတို့မှာအဲ့ဒီဝရိယကြိုးစားကြဖို့အဘိဗုယဟန်တော်ကအမိန့်ရှိတော်မူပါတယ်နောက်ပြီးတော့အဲ့ဒီအဘိဗုယဟန်တော်ဆက်ပြီးအမိန့်ရှိတာကဒုနာထမစ္ဆုနောသေနန္နလာကရံဝကုံစရော ဂုံစရောအင်မတန်အင်အားကြီးမှတဲ့ဆင်မြောင်ကြီးသည်နလာကရံရိုင်တိရိုင်အမတန်မှရိုင်းနေတဲ့မခိုင်မြဲတဲ့ကျူးကျူးနဲ့ဆောက်ထားတဲ့အိမ်ကလေးကိုဒုနာတိဤဝမှုံမှုံညက်ညက်ပျက်စီးသွားအောင်ဖျက်ဆီးတဲ့ကဲ့သို့ဧဝံဤအတူမေစုနောသေမင်းဤသေနံကိလေသာစစ်သည် အပေါင်းကိုဒုနာထမှုံမှုံညက်ညက်ပျက်စီးသွားအောင် ခြေဖြက်ကြခြေဖြက်ကြကုန်လောလို့ အဲ့ဒီလိုအဘိဗုယဟန်တော်ကအဲမြမပြီကနေပြီးတော့တိုက်တွန်းစကားမိန့်ကြားတော်မူပါတယ်ဘယ်လိုလဲဆိုလို့ရှိရင်တဲ့ဆင်မြောင်ကြီးရှိတယ်တဲ့အဲ့ဒီဆင်မြောင်ကြီးကမုံရစ်နေတဲ့ဆင်မြောင်ကြီးအင်မတန်မှအားကလည်းကြီးတယ်အားကလည်းတန်းတယ်အဲ့ဒီဆင်မြောင်ကြီးဟာအိမ်အကြီးကြီးတွေကိုလည်းပဲသူကခြေဖြတ်နိုင်တာပဲမုံမုံညက်ပျက်စီးသွားအောင်သူဖျက်ဆီးနိုင်အမတန်ကြီးမားတဲ့အိမ်ကြီးတွေကိုတော့ဖျက်ဆီးနိုင်နေတယ် ကျူးနဲ့စောက်ထားတဲ့အိမ်ကလေးဆိုတာကတော့ရိုင်တိခွေတိခွေရိုင်နဲ့မခိုင်တဲ့အိမ်ကလေးပါပဲအဲ့ဒီအိမ်ကလေးဖြတ်ဖို့ဆိုတာကတော့ဒီအင်မတန်မှအားကြီးတဲ့ဆင်မြောင်ကြီးအတွက်အသေးအမှလွယ်လွယ်ကူလေးပေါ့အဲ့ဒီလွယ်လွယ်ကူလေးဒီအိမ်ကျူနဲ့စောက်ထားတဲ့အိမ်ဟာကျူဆိုတာကဒီဝါးနဲ့စောက်ထားတဲ့အိမ်လောက်တော့မှသူကမခိုင်ပါဘူးကျူကသေမင်းရဲ့စစ်တီတော်တွေကိုသေမင်းရဲ့စစ်တီတော်တွေရှိတယ်တဲ့အဲ့ဒီစစ်တီတော်တွေကို မှုံမှုံညက်ညက်ခြေဖြတ်ပြရမယ်သေမင်းရဲ့စစ်တီတွေရှိတယ်သေမင်းရဲ့စစ်တီတွေလောကမှာလူတွေသေကြတယ်အမျိုးမျိုးအကြောင်းအမျိုးမျိုးသေနည်းအမျိုးမျိုးတွေနဲ့သေကြတချို့ရင်းနှစ်ပြီးသေကြအဲရင်းနှစ်သေတဲ့သူတွေအတွက်ဆိုလို့ရှိရင်အဲ့ဒီကြီးဟာသူ့အတွက်စစ်တီပဲတဲ့တချို့မိလောင်ပြီးတော့သေတယ်အဲ့ဒီမိလောင်အသေးခံတဲ့သူအတွက်အဲ့ဒီမိဟာသူ့အတွက်စစ်တီပဲတချို့ ယောဂရပြီးတော့သေးတယ်အဲယောဂအမျိုးမျိုးပဲအခုခေတ်ကာလကင်းစာယောဂတွေ AIDS ယောဂတွေယောဂအမျိုးမျိုးအဲကင်းစာယောဂနဲ့သေးတဲ့ပုဂ္ဂိုလ်အတွက်ဆိုလို့ရှိရင်အဲ့ဒီကင်းစာယောဂသူ့အတွက်စစ်ပြီးပဲတချို့လည်းပဲအစာမပြီးတော့သေးတယ်အဲ့ဒီအစာမပြီးသေးလို့ရှိရင်အဲ့ဒီအစာအစာအစာဟာသူ့အတွက်စစ်ပြီးပဲတချို့လည်းရေချိုးမပြီးသေးတယ်အဲရေချိုးမပြီးသေးတဲ့သူဆိုလို့ရှိရင်လည်းပဲအဲ့ဒီရေဟာသူ့အတွက်စစ်ပြီးပဲတဲ့အဲ့ဒီလိုနည်းအရတချို့လည်းပဲ လဲကြပြီးတော့သေးတယ်သေနည်းအမျိုးမျိုးနဲ့အမျိုးမျိုးသေးကြတယ်အဲ့ဒါသူတို့အတွက်စစ်သည်တွေပဲတဲ့ဒါကတော့အပေါ်ယံကြည့်လို့ရှိရင်အဲ့ဒါတွေကယောဂအမျိုးမျိုးလက်နဲ့အမျိုးမျိုးသေစရာအကြောင်းအမျိုးမျိုးတွေဟာစစ်သည်တွေပဲလို့ထင်ရတယ်ဒါပေမဲ့လို့တကယ်စစ်ကြည့်လို့ရှိရင်တော့အဲ့ဒါတွေဟာသေမင်းရဲ့စစ်သည်တွေမဟုတ်သေးဘူးတဲ့သေမင်းရဲ့စစ်သည်တွေကဘာတွေလဲဆိုလို့ရှိရင်လောဘဒေါသမောဟ မာမနာ အစရှိတဲ့ကိလေသာတွေပဲတဲ့အဲ့ဒီကိလေသာတွေဟာ သေမင်းရဲ့စစ်တီတွေပဲအဲ့ဒီသေမင်းရဲ့စစ်တီတော်တွေဖြစ်တဲ့ကိလေသာတွေကိုမှုံမှုံညှက်ညက်ခြေဖြက်ပြစ်ကြတဲ့အဘိဗုယဟန်တော်ကတိုက်တွန်းပါတယ်ဘလို့ခြေဖြက်ရမှာတော့အဲ့ဒီကိလေသာရန်သူတွေကိုဘလို့နိုင်အောင်တိုက်မှာတော့ဘလို့မှုံမှုံညှက်ညက်ခြေပြက်တော့အောင်ဘလို့ခြေမှုံမှာတော့ဆိုတော့ လက်နဲ့၃မျိုးပေးထားတယ်အဲ့ဒီလက်နဲ့၃မျိုးကဘာလဲဆိုတော့ယောဂီတွေသိပြီးသားပဲဖြစ်ပါတယ်သီလလက်နဲ့တမာတိလက်နဲ့ပညာလက်နဲ့တဲ့သီလလက်နဲ့တမာတိလက်နဲ့ပညာလက်နဲ့ဆိုပြီးတော့လက်နဲ့က၃မျိုးရှိတယ်ရန်သူကလည်းပဲအမျိုးအစားအချင်းခွဲလိုက်လို့ရှိရင်၃မျိုးပဲရှိပါတယ်ကိလေသာရန်သူတွေကအဲ့ဒီ၃မျိုးကဘာတွေလဲဆိုတော့ဝိတိတ်ကမကိလေသာတဲ့ ပရိယုဌာဏကိလေသာတဲ့အနုတ္တယကိလေသာတဲ့ကိလေသာက၃မျိုးကိလေသာရန်သူတွေကအုပ်စုဖွဲ့လိုက်လို့ရှိရင်၃မျိုးပဲအဲ့ဒီတည်းကဝိတိတ်ကမကိလေသာကိုဘယ်လက်နဲ့နဲ့တိုက်ရမလဲဆိုတော့ယောဂီတို့ဘယ်လက်နဲ့နဲ့တိုက်ရမထင်လဲသီလလက်နဲ့နဲ့တိုက်ရမယ်တဲ့ဟုတ်တယ်ဝိတိတ်ကမကိလေသာဆိုတာကာယကံမြောက်ဝစီကံမြောက်လွန်ကျူးလွန်ကျူးတဲ့လွန်ကျူးတဲ့အဆင့်အထိရောက်တဲ့ကိလေသာတဲ့ သူများအသက်တတ်တယ်သူများဥစ္စာခိုးတယ်သူများသာသမီဖြည့်ဆည်းတယ်ကာမိတုမိဆာစာရအမှုပြုတယ်လိန်ညာတယ်ခုနဂုံချောတဲ့ဇကားတွေပြောတယ်ကြမ်းထမ်းတဲ့ဇကားတွေပြောတယ်အကျိုးမရှိတဲ့ဇကားတွေပြောတယ်အဲ့ဒီလိုကာယကံမြောက်ဝစီကံမြောက်အထိကျူးလွန်တဲ့ဝကိလေသာမျိုးကတော့ဝိတိတ်ကမကိလေသာတဲ့အဲ့ဒီကိလေသာကိုတော့သီလလက်နဲ့နဲ့ခြေမှုံရမယ်တဲ့ယောဂီတွေဒီမှာ ယဟန်တော်တို့ဆိုလို့ရှိရင်လည်းပဲယဟန်တော်တို့ရဲ့သီလကိုရင်လေးဆိုလို့ရှိရင်လည်းပဲကိုရင်တို့ရဲ့သီလသိခါရှင်လေးနဲ့အမျိုးသမီးအမျိုးသားယောဂီတွေကတော့အဲ၈ပါးသီလတွေစောင့်ထိန်ပြီးတော့ဒီမှာတရားတွေရှုမှတ်ကြအဲ့ဒီလိုရှုမှတ်ကြတဲ့အခါသီလလက်နဲ့နဲ့ဘာတွေဘယ်ကိလေသာတွေကိုတိုက်နေသလဲဆိုတော့ဝီတိတ်ကမကိလေသာတွေယောဂီတွေတိုက်နေကြပါတယ် ဘယ်လိုကိလေသာတွေကိုတိုက်နေကြသလိုသလုံးဆိုတော့သူများအသက်ကိုတတ်တဲ့ကိလေသာအဲ့ဒီကိလေသာကိုသူများအသက်ကိုတတ်ခြင်းမှရှောင်ခြင်းမှဤပါဏာတိပါတာဝရမဏိသိခာပရံတမာရိယာမိအဲ့ဒီသီလထဲမှာဆောက်တည်လိုက်တော့သူများအသက်ကိုတတ်ခြင်းမှရှောင်ခြင်းမှတယ်ဆိုတဲ့သီလလက်နဲ့နဲ့သူများအသက်ကိုတတ်တဲ့ကိလေသာတွေကိုခြေမုံပြစ်နေကြတယ်တဲ့ယောဂီတွေနောက်ပြီးတော့သူတစ်ပါးဥစ္စာကိုခိုးယူတဲ့ကိလေသာရှိတယ် သူတစ်ပါးသားသမီးတွေကိုဖျက်ဆီးတဲ့ကိလေသာတွေရှိတယ်အဲ့ဒီကိလေသာတွေကိုလည်းပဲသီလလက်နဲ့နဲ့ယောဂီသူတော်စင်တွေခြေဖြက်ထားကြပြီခြေမုံထားကြပြီနေတိုင်းနေတိုင်းခြေမုံထားတယ်အဲ့ဒီကိလေသာတွေကိုအနိုင်ယူနေတယ်တဲ့ဆင်မြောင်ကြီးဟာကျူနဲ့ဆောက်ထားတဲ့အိမ်လေးကိုမှုတ်မှုတ်ညက်ကြေပြတ်တော့ဖြက်စီးသလိုတဲ့ယောဂီသူတော်စင်တွေကလည်းပဲသီလလက်နဲ့နဲ့ ခုနကဝိတိတ်ကမကိလေသာလို့ခေါ်တဲ့ကာယကံမြောက်ဝစီကံမြောက်ကိလေသာတွေကိုအဲခြေဖြတ်နေကြတယ်နောက်ပြီးတော့ကိလေသာတစ်မျိုးရှိသေးတယ်အဲ့ဒီကိလေသာတစ်မျိုးကဘာလဲဆိုတော့ပရိယုဋ္ဌာကိလေသာတဲ့ပရိယုဋ္ဌာဏကိလေသာသူထဲမှာရောက်မလာဘူးကိုမူရနှုတ်မူရခန္ဓာကိုအမူရမှာရောက်မလာဘူးစိတ်ထဲမှာပဲဖြစ်နေတယ်အဲ့ဒီလိုစိတ်ထဲမှာဖြစ်နေတဲ့ကိလေသာတွေကိုတော့ပရိယုဋ္ဌာဏကိလေသာတဲ့အဲ့ဒီပရိယုဋ္ဌာဏကိလေသာကိုတော့ ဘယ်လက်နဲ့နဲ့ခြေမုံရမလဲဆိုတော့တမာတိလက်နဲ့နဲ့ခြေမုံရမယ်တဲ့အခုတရားမှတ်ကြတဲ့ယောဂီတွေမှာတမာတိလက်နဲ့ရှိနေတယ်ဖောင်းနေလို့မှတ်လို့ရှိရင်ဖောင်းတဲ့အာယုံလေးအပေါ်မှာမိမိစိတ်ကလေးကပ်ပါသွားအောင်မှတ်ရတယ်ဖောင်းတာလေးကဖောင်းတာရဲ့အစအလဲအဆုံးစိတ်ကလေးကပ်ပါသွားပြီဆိုလို့ရှိရင်ဟောတာသူကခဏိကတမာတိလို့ခေါ်တယ်ဖောင်းတဲ့အခိုက်မှာဖောင်းတဲ့ခဏမှာမိမိစိတ်ကလေးဖောင်းတာလေးအပေါ်မှာ စိတ်ကလေးကပ်ပါသွားပြီဆိုလို့ရှိရင်အဲ့ဒါခဏိကတမာရီဖြစ်သွားတယ်အဲ့ဒီခဏိကတမာရီဖြစ်သွားပြီဆိုလို့ရှိရင်ဖောင်းတဲ့အခိုက်မှာလောဘကိလေသာလည်းမဖြစ်တော့ဘူးဒေါသကိလေသာလည်းမဖြစ်တော့ဘူးမာနာလည်းမဖြစ်တော့ဘူးဘာကိလေသာမှမဖြစ်တော့ဘူးမိမိစိတ်ကလေးဟာဒီဖောင်းနာအပေါ်မှာစိတ်ကလေးကပ်ပါသွားပြီအစလည်းဆုံးကပ်ပါသွားမယ်ပိနာအပေါ်မှာစိတ်ကလေးအစလည်းဆုံးကပ်ပါသွားမယ်ကျန်တဲ့အာယုန်လေးအပေါ်မှာလည်းပဲအထွေထွေမှတ်စရာအာယုန်လေး ကျန်တဲ့အာရုံတွေအပေါ်မှာလည်းပဲဒီတိုင်းပဲမိမိစိတ်ကလေးကကပ်ပါသွားအောင်မှတ်နိုင်ပြီဆိုလို့ရှိရင်မှတ်နိုင်တဲ့အာယုံအပေါ်မှာစိတ်ကလေးကပ်ပါတော့မှတ်နိုင်တဲ့အာယုံတိုင်းအာယုံတိုင်းမှာကိလေသာဝင်ခွင့်မရတော့ဘူးတဲ့ကိလေသာဖြစ်ခွင့်မရတော့ဘူးဒါကြောင့်အဲ့ဒီလိုတမာတိရှိပြီးတော့မှတ်နိုင်နေပြီဆိုလို့ရှိရင်အဲ့ဒီအချိန်မှာပရိယုဋ္ဌာဏခေါ်တဲ့လောဘကိလေသာစိတ်ထဲမှာဖြစ်နေတဲ့လောဘကိလေသာတွေမဖြစ်လာတော့ဘူးလောဘကိလေသာတွေကိုချေမှုန်းလိုက်ပြီးဒေါသကိလေသာတွေကိုလည်းချေမှုန်းလိုက်ပြီး ကျန်တဲ့ကိလေသာတွေကိုလည်းအကုန်လုံးခြေမွတ်လိုက်ပြီတဲ့ယောဂီသူတော်စင်တွေကခဏိကတမာရီခေါ်တဲ့ဝိပဿနာတမာရီနဲ့ပရိယုဌာဏကိလေသာလို့ခေါ်တဲ့စိတ်ထဲမှာဖြစ်နေတဲ့လောဘကိလေသာဒေါသကိလေသာမာမနာအစရှိတဲ့ကိလေသာအဲ့ဒီကိလေသာတွေကိုခြေမုံနေကြတယ်တဲ့ခြေအနံယူနေကြဒါရင်မဲ့လားဆိုတော့မဟုတ်သေးဘူးတဲ့ကိလေသာက နောက်တစ်မျိုးရှိသေးတယ်အဲ့ဒီကိလေသာကဘာလဲဆိုတော့အနုတ္တယကိလေသာတဲ့အနုတ္တယကိလေသာ အနုတ္တိယကိလေသာဆိုတာကအကြောင်းတိုက်ဆိုင်လို့ရှိရင်သူကဖြစ်ပေါ်နိုင်တဲ့ကိလေသာပေါ့မရှိမှလို့ရှိရင်အဲ့ဒီမရှိမှတဲ့အာယုံမှာမရှိမှတဲ့အတွက်ဖြစ်ပေါ်နိုင်တဲ့ကိလေသာယောဂီတွေကတော့မှတ်တယ်မြင်တယ်ဆိုရင်လည်းမြင်တာကိုမှတ်တယ်ကြားတယ်ဆိုရင်လည်းကြားတာကိုမှတ်တယ်နာနာစားတာထိတာသိတာအကုန်လုံးဓဝရ6ပါးမှာပေါ်လာသမျှအာယုံ6ပါးတွေကိုအကုန်လုံးလိုက်ပြီးတော့မှတ်နေတဲ့အခါ မြင်တယ်လို့မှတ်တယ်ဆိုလို့ရှိရင်ဥပမာမြင်တဲ့အာယုံလေးတွေ့တယ်ကောင်းတဲ့အဆင်းလေးတွေ့တယ်မြင်တယ်အဲမြင်တဲ့အခါမှာမြင်တယ်လို့အဲ့ဒီခုနကမြင်ကြိုက်မှာမမှတ်လိုက်ဘူးဆိုလို့ရှိရင်ကောင်းတဲ့အဆင်းလေးတွေ့တဲ့အခါမှာตายရတဲ့လောဘဖြစ်တယ်မကောင်းတဲ့အဆင်းကိုတွေ့တဲ့အခါမှာမမှတ်မိလို့ရှိရင်မကျေနပ်သဘောမကျတဲ့ဒေါသတွေဖြစ်တယ်အဲ့ဒီလိုဖြစ်ရတာဘာကြောင့်လဲဆိုတော့အဲ့ဒီဟာကိုမမှတ်လို့မရှိမှတ်မိလို့မို့အဲကိလေသာဝင်လာတာအဲ့ဒီလိုကိလေသာဝင်လာတာဟာ ခုနကမရှုမှတ်မိတဲ့အတွက်ဖြစ်ပေါ်နိုင်တဲ့အနုတ္တယကိလေသာတဲ့အဲ့ဒီကိလေသာဖြစ်လာတယ်အဲ့ဒီကိလေသာမဖြစ်ရအောင်ရှုမှတ်ရတယ်တဲ့ယောဂီတွေကရှုမှတ်တယ်ရှုမှတ်တဲ့အခါရောက်တော့ဖောင်းတယ်လို့မှတ်တယ်ဖောင်းတယ်လို့မှတ်လို့ရှိရင်အဲ့ဒီဖောင်းတာနဲ့ပတ်သက်ပြီးဖြစ်နိုင်တဲ့လောဘဒေါသမောဟတွေဖြစ်မလာတော့ဘူးအဲ့လိုဖြစ်မလာတော့တဲ့အတွေ့အဲ့ဒါဝိပဿနာပညာနဲ့သူကအနုတ္တယကိလေသာကိုသူကတည်ငါ မှတ်ခိုင်မှတ်ခိုင်အာယုံမှာကင်းသွားတယ်တဲ့အဲ့လိုမှတ်ပများလာတဲ့အခါရောက်တော့နောက်ဆုံးအရိယမဉ္ဇဉ်ပူဉ္ဇဉ်ဖြစ်လာလို့ရှိရင်အဲ့ဒီအနုတ္တိယကိလေသာတွေကအကုန်လုံးသူကအမြင့်ပြတ်ကင်းသွားတာပေါ့သူဆိုင်ရာဆိုင်ရာကိလေသာတွေကင်းသွားတယ်အဲ့ဒီလိုသီလလက်နဲ့တမာရီလက်နဲ့ပညာလက်နဲ့ဆိုတဲ့ဝိပဿနာပညာလက်နဲ့မဲ့ပညာလက်နဲ့ဖူပညာလက်နဲ့ဆိုတဲ့လက်နဲ့တွေနဲ့သေမင်းရဲ့စစ်တီတော်တွေဖြစ်တဲ့ ကိလေသာယန္တုတွေကိုဝိတိတ်ကမကိလေသာယန္တုပရိယုဋ္ဌာဏကိလေသာယန္တုအနုတ္တယကိလေသာယန္တုမျိုးကိလေသာယန္တုတွေပေါ့အဲ့ဒီကိလေသာယန္တုတွေကိုမှုံမှုံညံ့ညက်ဖြစ်သွားအောင်ယောဂီတွေကအမှတ်တွေနဲ့တဲ့သီလတွေတမာရီတွေပညာတွေနဲ့သတိတရားကိုအသုံးပြုပြီးတော့သီလကိုလည်းလုံခြုံအောင်စောင့်ထိန်တမာရီကိုလည်းပွားများနိုင်အောင်ကြိုးစားပညာတွေကိုလည်းတိုးပွားအောင်ကြိုးစားပြီးတော့အဲ့ဒီလက်နဲ့၃မျိုးနဲ့ ကိလေသာရန်သူတွေကိုခြေမှုန့်ပြရမယ်တဲ့အဲ့ဒါကတော့ပထမဂါထာပြီးသွားပြီပေါ့အဲ့ဒါကိုလည်းပဲလင်္ကာလေးဆိုကြည့်အောင်ပထမဂါထာမှာပထမအပိုက်ကတော့ပြီးသွားပြီဒုတိယအပိုက်ကျန်တာပေါ့ဒုတိယအပိုက်ကဒုနာထမေဆုနောသေးနံနလာဂါရံဝကုံစရောတဲ့ဆင်ပြောင်ကြီးကနေပြီးတော့ကျူအိလေးကိုမုံမုံညက်ညက်ကြေပြက်တော့အောင်ဖြက်စီးသလိုယောဂီတွေဟာလည်းပဲမိမိတို့တဏ္ဍာမှာဖြစ်နေတဲ့ သေမင်းရဲ့စစ်တီတော်တွေဖြစ်တဲ့ကိလေသာယန္တူတွေအဲ့ဒီကိလေသာယန္တူတွေကိုမှုမှုညံ့ညံ့ဖြစ်အောင်ရှေ့ဖြစ်ရမယ်ဆိုတဲ့လင်္ကာလေးတွေဆိုကြည့်မယ်ဆင်ပြောင်ကြီးကကျူအိမ်အားဖြဲ့သွားသည့်အလားဆင်ပြောင်ကြီးကကျူအိမ်အားဖြဲ့သွားသည့်အလားဆိုကြည့်ပါ နောက်ပြီးတော့သေမင်းစစ်သည်အလီလီကိလေသာတွေကိုရည်ရွယ်တယ်သေမင်းစစ်သည်အလီလီယောဂီခြေမုံသွားတဲ့အဲ့ဒါလေးလည်းဆိုကြည့်မယ်သေမင်းစစ်သည်အလီလီယောဂီခြေမုံသွားသေမင်းစစ်သည်အလီလီယောဂီခြေမုံသွားဆိုကြည့်ကြမှာ ယဟန်တော်အတန်လွင်ဟောကြားတဲ့တရားတော်တွေကဂါထာနှစ်ပုဒ်ထဲကပထမတစ်ပုဒ်တော်ပြီးသွားပြီဒုတိယတစ်ပုဒ်ကယောဣမသမိန်ဓမ္မဝိနယေအပမတောဝိဟတတိပဟာယဇာတိတန်တာရံဒုက္ခတန္တံဂရိတတိလောကတတ္တဝါတွေဆိုတာကတတ္တဝါတိုင်းတတ္တဝါတိုင်း အလိုမရှိတဲ့အရာရှိတယ်တတ္တဝါတိုင်းတတ္တဝါတိုင်းကြောက်တဲ့အရာရှိတယ်အဲ့ဒါကဘာလဲဆိုတော့ဆင်းရဲဒုက္ခပဲတဲ့ဆင်းရဲဒုက္ခမကြောက်တဲ့သူမရှိဘူးအကုန်ကြောက်ကြဆင်းရဲဒုက္ခကိုလူလူတွေရောနတ်တွေရောမြမာတွေရောအလိုမရှိကြဘူးဆင်းရဲဒုက္ခကင်းကျင်ရတယ်အဲ့ဒီဆင်းရဲဒုက္ခကင်းကျင်ရင်တဲ့ဆင်းရဲဒုက္ခတွေကုံဆုံးသွားခြင်းရင် အဘိဗုယဟန်တော်ကဘာလို့ဖို့ညွှန်ကြားသလဲဘာဘာလို့ဖို့ဟောကြားသတုံးဆိုတော့ယောဣမသမိန်ဓမ္မဝိနည်းအပမတောဝိဟတတိဣမသမိန်ဓမ္မဝိနည်းဤတရားသဖြင့်ဆုံးမရာဖြစ်တဲ့သာသနာတော်၌ယောအကျဉ်အမျိုးသားအမျိုးသမီးသည်ယောအကျဉ်ပုဂ္ဂိုလ်သည်အပမတ်တော်မမေ့မလျော်သောတတိရှိသည်ဖြစ်၍ဝိဟာတတိနိလဒံတဲ့အဲ့ဒီမှာ မမေ့မလျော်သောတတိရှိပြီးတော့နေရမယ်အဲ့ဒီလိုမမေ့မလျော်တတိရှိပြီးတော့နေလို့ရှိရင်ဘာဖြစ်မလဲဆိုတော့ပဟာယဇာတိတန်တာရံဇာတိတန်တာရံဇာတိပဋိသန္ဓေနေခြင်းလို့ခေါ်တဲ့တန်တရာခရီးကြီးကိုဒီပဋိသန္ဓေနေရတဲ့ပဋိသန္ဓေနေမှုကောင်းများစွာ ထက်ကထက်ကဖြစ်နေမဲ့တန်တရားကြီးကိုပဟာယပယ်စွန့်ပြီးတော့ဒုက္ခတန်တန်ဒုက္ခတွေအားလုံးချုပ်သုံးကုံဆုံးသွားတဲ့နိဗ္ဗာန်ကိုကရိတ္တိမျက်မှောက်ပြုနိုင်ပါလိမ့်မည်တဲ့အဲဒါတတ္တဝါတွေမှာဆင်းရဲဒုက္ခကုံဆုံးရာဖြစ်တဲ့အရာရှိတယ်တဲ့ဆင်းရဲဒုက္ခကုံဆုံးတဲ့နေရာဆိုတာကနိဗ္ဗာန်ပဲအဲ့ဒီနိဗ္ဗာန်ရောက်ဖို့ရာအတွက်ဘာလုပ်ရမလဲဆိုတော့ဒီမြတ်စွာဘုရားသာသနာတော်မှာမြတ်စွာဘုရားက သတိရှိကြဖို့ဆုံးမထားတယ်တဲ့သတိတရားနဲ့နေကြဖို့ဆုံးမထားတယ်တတိပဋ္ဌာန်တရား၄ပါးတဲ့ယောဂီတွေမှတ်နေကြတာပဲခန္ဓာကိုယ်အမှုအရာတွေမှတ်ကြတယ်စိတ်တွေမှတ်ကြတယ်ကောင်းဆိုးလက်အလဲအလတ်ဖြစ်တဲ့ဝေဒနာတွေမှတ်ကြတယ်မြင်ကြနာစာထိသိဆိုတဲ့ဒီသဘောတရားအာယုန်တွေမှတ်ကြဒွါရ၆ပါးမှာပေါ်လာသမျှအာယုန်တွေမှတ်ကြတယ်အဲ့ဒီလိုရှုမှတ်ပြီးတော့နေဖို့မြတ်စွာဘုရားရဲ့သာသနာတော်မှာနိလန့်နေ ညွန်ပြတော်မူခဲ့တဲ့ဟောဟောကြားတော်မူထားတဲ့အဲ့ဒီဟောကြားတော်မူထားတဲ့ဒေသနာတော်ဤအရာယောဂီတွေဟာတရားတွေဒီမှာရှုမှတ်နေကြတယ်မနဲ့သုံးနာရီအရာအရာထညအရာဝင်ဒီအထိပေါ်လေဒီမှာထိုင်ပြီးတော့မှတ်လိုက်စဉ်းညာလျှောက်ပြီးတော့မှတ်လိုက်ကျန်တဲ့အချိန်ဒီမှာမှတ်လိုက်မှတ်နေကြတယ်ဒီအမှတ်တရရှိနေအောင်ကြိုးစားနေရတယ်ထိုင်တဲ့အခါမှာလည်းတရရက်တဲ့အခါမှာလည်းတရလျောင်းတဲ့အခါမှာလည်းတရစားတဲ့အခါမှာလည်းတရ ပညာလျှောက်တဲ့အခါမှာလည်းသတိရေချိုးတဲ့အခါမှာလည်းသတိတကားဖွင့်တဲ့အခါမှာလည်းသတိတကားပိတ်တဲ့အခါမှာလည်းသတိအဝဝတ်တဲ့အခါမှာလည်းသတိအကုန်လုံးနေရာတကာမှာသတိပါလာအောင်ကြိုးစားနေကြတယ်စစချင်းတော့အကုန်မမှတ်နိုင်ဘူးပေါ့ကြိုးစားကြည့်လို့ရှိရင်မှတ်နိုင်လာတယ်အဲကြိုးစားမှတ်လို့မို့မိမိရဲ့သတိလေးတွေအားကောင်းလာပြီဆိုလို့ရှိရင်သတိအားကောင်းလာတာနဲ့အမျှသတိအားကောင်းလာလို့ရှိရင်တမာရီကလည်းအားကောင်းလာတယ်သတိအားကောင်းလာလို့ရှိရင် မိမိရဲ့စိတ်ကလေးကမှားရတဲ့အာယုံပေါ်မှာမှတ်လိုက်တယ်မှတ်လိုက်တယ်ကတ်ခနဲ့ကတ်ခနဲ့တီးပြီးတော့နင်းနေတော့တာအဲ့ဒီလိုတီးနေပြီဆိုလို့ရှိရင်ဘာဖြစ်လာတော့ဆိုတော့တမဟိတောဘိခဝေယထာဘူတံပဇာနာတိတမဟိတောမိမိရဲ့စိတ်ကလေးကမှားတဲ့အာယုံပေါ်မှာကတ်ခနဲ့ကတ်ခနဲ့တီးအောင်မှတ်နိုင်လားလို့စိတ်ကလေးကတီးကြီးသွားပြီဆိုလို့ရှိရင်ယထာဘူတံအရှိကိုအရှိအတိုင်းအမှန်ကိုအမှန်အတိုင်းပဇာနာတိခွဲခြားစိတ်ပြပြီးတော့သိလာပါတယ် တမာရီအားကောင်းလာလို့ရှိရင်မှားရတဲ့အာယုံလေးရဲ့မှတ်စိတ်လေးရဲ့ဒါပဲရှိတာပဲငကူတော့ကတော့အတိမှားတွေမှားခဲ့တယ်ပုဂ္ဂိုလ်ပဲတတ္တဝါပဲယောက်ျားပဲငါပဲဒီလိုပဲထင်ခဲ့တာကိုတကယ်မှတ်ကြည့်တော့မဟုတ်ဘူးမှတ်ရတဲ့စိတ်ကလေးရဲ့မှတ်ခံရတဲ့အာယုံလေးရဲ့ဒါပဲရှိတာပဲဟိုရုပ်နဲ့နာမ်ပဲရှိတာပဲကိုယ်တိုင်သိလာပြီကိုယ်တိုင်မြင်လာပြီကိုယ်တွေ့ဖြစ်လာပြီအဲတမာရီလေးအားကောင်းလာလို့ရှင်ကိုယ်တွေ့ဖြစ်တာပဲ ဒါရင်မဲလားဆိုတော့မဟုတ်ဘူးအရှိကိုရှိတိုင်းသိတယ်ဆိုတာဒီယုံ nant ကိုပဲရှိနေတာကိုတတ္တဝါတွေကတော့ယုံ nant ရှိတယ်လို့မသိကြဘူးအရှိကိုရှိတိုင်းမသိတာဘူးအဲတမာရီအားကောင်းလာတဲ့အခါတော့ရှေ့ဆက်ပြီးတော့တိုးပြီးတော့တဆင့်တဆင့်တိုးပြီးတော့သိလာတယ်ဘလို့သိလာတော့ဆိုတော့ဟောမှားရတဲ့အာယုန်ကြီးဟာမှားတဲ့အာယုန်ကြီးအကြောင်းရှိလို့အကျိုးဖြစ်လာတာပဲဖောင်းတယ်လို့မှတ်တယ်ဖောင်းတယ်လို့မှတ်တဲ့စိတ်ကလေးကဖောင်းလာလို့မို့ဒါဖောင်းတယ်လို့မှတ်တဲ့စိတ်ကလေးဖြစ်လာတာပဲစသည်ပေါ့လေအဲ လှမ်းတဲ့အခါမှာဆိုလို့ရှိရင်လှမ်းခြင်းနဲ့စိတ်ရှိလို့မို့လှမ်းတဲ့အယုတ်တွေဖြစ်လာတယ်စသည်ဒါမှတ်ရင်မှတ်ရင်လည်းပဲဒါတွေကအကြောင်းအကျိုးသဘောတွေကလည်းပဲသိလာတယ်မိမိရဲ့စိတ်ကလေးမှားတဲ့အာယုံပေါ်မှာစိတ်ကလေးကပ်ပြီးတော့တီးပြီးတော့မှတ်နိုင်လာပြီဆိုလို့ရှိရင်အဲ့ဒီအာယုံရဲ့အစပေါ်လာပုံလေးလည်းသိရတယ်အဆုံးကွယ်ပြောက်သွားတာလေးကိုလည်းပဲထင်းထင်းရှားရှားသိရတယ်ပေါ်လာတာလေးကအဖြစ်ပေါ်ပြီးတော့ဆုံးသွားတာလေးကဒါလေးကအပြက်ပေါ်လေးအဖြစ်အပျက်တွေဒါတွေလည်းမြင်လာတယ် မမြဲတဲ့သဘောတွေတွေ့လာပေါ်ပြီးတော့ပျောက်သွားတာပဲသူကတီးနေတာမဟုတ်အရင်တုန်းကတော့အမြဲတမ်းတီးနေတာပဲငငယ်တုန်းကစိတ်ကအခုဒီစိတ်ကလည်းပဲအခုကြီးတဲ့ဒီထိဒီစိတ်ပဲငငယ်တုန်းကကိုကအခုထိဒီထိဒီရွယ်ထိဒီခန္ဓာကိုယ်ပဲလို့ထင်ရတယ်မဟုတ်ဘူးတဲ့တကယ်မှတ်ကြည့်တဲ့အခါတော့အကုန်လုံးအစ်စ်အစ်စ်ပြောင်းလဲနေတာပဲပေါ်ပြီးပျောက်ဖြစ်ပြီးပြက်အမြဲတမ်းသူကမမြဲတဲ့သဘောတွေပဲဒါတွေကမှတ်လာလို့ရှိရင်မှတ်ရင်မှတ်ရင်နဲ့ကိုယ်တိုင်သဘောပေါက်လာတာပဲအဲ့ဒီအဖြစ်ပြက် ဒဏ်ကိုခံနေရတဲ့သဘောတရားတွေမို့ဒီယုံနာနေရမကောင်းတဲ့သဘောတရားတွေပဲဆင်းရဲတွေပဲကိုယ်အလိုဆန္ဒအတိုင်းဖြစ်တဲ့ဟာတခုမှမပါဘူးသူဖြစ်ခြင်းတဲ့အတိုင်းဖြစ်နေတာအနတ္တတွေပဲဆိုတာတရားရှုမှတ်လာရင်ရှုမှတ်ရင်ရှုမှတ်ရင်တဲ့ပဲဒါသူ့ဘာသူအလိုလိုသိလာတယ်မြင်လာတယ်အရှိကိုအရှိအတိုင်းပဲသိလာတယ်မြင်လာတယ်တဲ့အဲ့ဒီလိုသိလာပြီဆိုလို့ရှိရင်သူကမှားတဲ့အာယုံပေါ်မှာအဲ့လိုသိနိုင်လားသိလာနိုင်လို့ရှိရင် မှားတဲ့အာရုံနဲ့ပတ်သက်ပြီးလောဘလည်းမဖြစ်လာတော့ဘူးဒေါသလည်းဖြစ်မလာတော့ဘူးကိလေသာတွေမဖြစ်တော့ကိလေသာတွေကင်းသွားတယ်ကိလေသာတွေကင်းသွားလို့ရှိရင်ကိလေသာမကင်းတဲ့သူတွေကသူကဘုတ်သုံးပါးရှိတာပေါ့လေဘုတ်သုံးပါးကိလေသာဝတ်တယ်ကမ္မဝတ်တယ်ဝိပါကဝတ်တယ်ကိလေသာတွေရှိတဲ့ပုဂ္ဂိုလ်တွေကယောနိတော်မနတိကာရဖြစ်တဲ့အခိုက်မှာဆိုလို့ရှိရင် ကုသိုလ်ကံတွေပြုလုပ်ကြတယ် အာယောနိသောမနတိကာရမသိမတင်နှလုံးသွင်းပြီးတဲ့အခါမျိုးမှာဆိုလို့ရှိရင်အကုသိုလ်ကံတွေပြုလုပ်မိကြတယ်။ကုသိုလ်ကံပြုလုပ်မိလို့ကုသိုလ်ကံကအကျိုးပေးလို့ရှိရင်ကောင်းတဲ့ဘဝတွေရောက်တယ်ကာမဝဆရကုသိုလ်ကံကအကျိုးပေးလို့ရှိရင်ကောင်းတဲ့လူဘဝနတ်ဘဝရောက်တယ်ရူပဝဆရကုသိုလ်ကံတွေကအကျိုးပေးလို့ရှိရင်ဗြဟ္မာဘဝတွေရောက်တယ်အရူပဝဆရကုသိုလ်ကံတွေကအကျိုးပေးလို့ရှိရင်အရူပဗြဟ္မာဘုံတွေရောက်အကုသိုလ်ကံတွေပြုမိလို့အသင့်မသင့်မတင်နှလုံးသွင်းမိလို့အာယောနိသောမနတိကာရရှိလို့ အာကုသိုလ်တွေကိုပြုမိမယ်ဆိုလို့ရှိရင်အဲ့ဒီအာကုသိုလ်ကံတွေကငရဲဘဝကိုလည်းပို့မယ်တိရစ္ဆာန်ဘဝကိုလည်းပို့မယ်ပြိတ္တာဘဝကိုလည်းပို့မယ်အတုတကယ်ဘဝကိုလည်းပို့မယ်အဲ့ဒီလိုဘဝတွေရောက်မယ်တဲ့ကံနေအကမ္မဝတ္တရားနေပြီးတော့ဝိပါကဝတ္တိဖြစ်လာတာကိလေသာမကင်းလို့ကိလေသာဝမကင်းကမ္မဝတ္တိဖြစ်တယ်ကောင်းတဲ့ကမ္မဝတ္တိဖြစ်ရင်ကောင်းတဲ့ဘဝတွေရောက်မယ်မကောင်းတဲ့ကမ္မဝတ္တိဖြစ်လို့ရှိရင်မကောင်းတဲ့ဘဝတွေရောက်မယ်အဲ့ဒီဘဝရောက်ရတာကဒါဝိပါကဝတဲ့ တတိမရှိလို့မဟုတ်အမှန်မသိဘူးအဲတတိရှိလို့ရှိရင်အမှန်နေသိလာတယ်အမှန်ကိုသိလို့ရှိရင်သူကအလင်းရောက်လို့ရှိရင်အမှောင်ပြောက်တယ်ဆိုတဲ့အတိုင်းပဲအမှန်ကိုသိလိုက်သိလိုက်တဲ့အခါတော့အမှားသည့်တွေအလွဲသည့်တွေဒီအသည့်တွေသင်ပြီးတော့သူကအဝိဇ္ဇာတွေကင်းသွားတယ်အဝိဇ္ဇာကင်းတော့တဏှာလည်းမလာတော့ဘူးဥပါဒံဆိုတာလည်းမလာတော့ဘူးအဲ့တော့ကိလေသာဝတ္တိကင်းသွားတယ်ကိလေသာဝတ္တိကင်းသွားလို့ရှင်ဘဝတွေမရှိတော့ဘူးတဲ့ဒါကြောင့် ပဟာယဇာတိတန္တာရံဇာတိတန္တာရံဘဝဖြစ်မှုဆိုတဲ့ပဋိတန်ဒီတန္တရာခရီးကြီးကိုပဟာယပယ်စွန့်၍တဲ့ဝိပါကဝကြီးဒါသူကလဲလဲဝိပါကကိုလဲတာကြီးကိုသူကဖြတ်လိုက်တာပေါ့လေပြတ်သွားတာပေါ့ဒုက္ခတန်တန်ဒုက္ခဆုံးရဖြစ်တဲ့နိဗ္ဗာန်ကိုကရိတ္တိမျက်မှောက်ပြုရလိမ့်မယ်တဲ့နိဗ္ဗာန်ရအောင်ဆိုပြီးတော့ယောဂီသူတော်စင်တွေဒီလာပြီးတော့တရားတွေမှတ်နေကြတာပဲနိဗ္ဗာန်ဆိုတာအမတန်ကောင်းပါလေ နိဗ္ဗာန်အမတန်ကောင်းတယ်ဆိုတာကတော့နိဗ္ဗာန်ပရမန်ဒုက္ခံတဲ့လောကမှာချမ်းသာတကချမ်းသာတဲ့မှာနိဗ္ဗာန်ချမ်းသာအကောင်းဆုံးပဲအဲ့ဒီအကောင်းဆုံးချမ်းသာကိုလူကျင်ရတယ်တတဝါတိုင်းလူကျင်ရတယ်ဘာဖြစ်လို့တော့ဆိုတော့ဆင်းရဲကိုမလူလားဘူးဆင်းရဲကိုယွံမုံညတယ်ကြောက်ကြတယ်ဆင်းရဲယွံမုံညလို့အချမ်းသာဆုံးဖြစ်တဲ့နိဗ္ဗာန်ကိုလူကျင်ရတယ်နိဗ္ဗာန်လူကျင်ရင်ဘာလို့ရမလို့ဆိုတော့အဲ့ဒီအဘိဝူယဟန်တော်က အပမတောတဲ့သတိမကင်းစေနဲ့သတိမလွတ်စေနဲ့သတိမလွတ်လို့ရှိရင်ဇာတိတွေလည်းကင်းသွားမယ်ဇရာတွေလည်းကင်းသွားမယ်ဖြာတိတွေလည်းကင်းမယ်မရဏတွေလည်းကင်းပြီးတော့ဇာတိဇရာဖြာတိမရဏတွေအကုန်လုံးချုပ်သုံးတဲ့နိဗ္ဗာန်ကိုရောက်မယ်တဲ့ဒီတော့သတိရှိဖို့အင်မတန်မှအရေးကြီးတယ်တဲ့အဲ့ဒီသတိရှိဖို့ရာအတွက်ပဲဒီမှာအချိန်ပြည့်လေ့ကျင့်ခန်းတွေလုပ်နေကြတာပဲစားလေသတိနဲ့စားကြ သွားလဲသတိနဲ့သွားကြထိုင်လဲသတိနဲ့ထိုင်ကြအချင်းရှိသမျှသတိအင်အားတွေစုဆောင်ပြီးတော့နေကြအဲ့ဒီသတိအင်အားတွေစုဆောင်လို့သတိတွေကောင်းပြီဆိုလို့ရှိရင်တော့ကိုလိုချင်တဲ့နိဗ္ဗာန်ပန်းနိုင်ကိုရောက်မယ်တဲ့အဲ့ဒီနိဗ္ဗာန်ပန်းနိုင်ရောက်နိုင်ဖို့ရာအတွက်အဘိဘူးဆိုတဲ့ယဟန်တော်ကယမပီကနေပြီးတော့သူဟောကြားလိုက်တာဒီလောကရတတောင်းအကုန်လုံးကြားကြတယ်သူဟောတဲ့တရားကိုနားပြီးတော့နေကြတယ် အဲ့ဒီလိုသူတို့ဟောပြီးတဲ့အခါတော့မြတ်စွာဘုရားရောအဘိဘူယဟန်တော်ရောမြမပြည်ကနေပြန်ပြီးတော့ဆင်းလာလိုက်ဆင်းလာတဲ့အခါတော့လည်းပဲအချင်းတိုးတော်တွင်လေးပါပဲကိုွေးထားတဲ့လက်ဆန့်ဆန့်ထားတဲ့လက်ပြန်ကိုွေးတဲ့အချင်းတော်တွင်လေးလိုပဲတဲ့တခဏလေးအတော်အတွင်းမှာပဲမြမပြည်ကနေပြီးတော့လူပြည်ပြန်ရောက်လာတယ်ပြန်ရောက်လာတဲ့အခါတော့တိခိမြတ်စွာဘုရားကကျောင်းတော်မှာရှိတဲ့ယဟန်တော်တွေကိုမေးတယ် ယဟန်တို့တဲ့သင်တို့အဘိဗုယဟန်တို့ဗြဟ္မပြည်ကနေပြီးတော့ဟောတဲ့တရားကိုသင်တို့ကြားကြရလားလို့အဲ့ဒီလိုမြတ်စွာဘုရားသိက္ခာမြတ်စွာဘုရားကမေးတယ်တဲ့မေးတဲ့အခါရောက်တော့မမဘုရားအဘိဗုယဟန်တို့ဟောကြားတဲ့တရားကိုတပည့်တော်တို့နားကြားရပါတယ်ဘုရားတဲ့အဲ့ဒီလိုသူတို့လျှောက်ကြအဲဒီလိုဆိုလို့ရှိရင်အဲ့ဒီအဘိဗုယဟန်တော်ဟောကြားတဲ့တရားကိုသင်တို့ရွတ်ပြကြစမ်းပါလို့ မြတ်စွာဘုရားကအမိန့်ရှိတဲ့ကအဲ့ဒီယဟန်တော်တွေကအဘိဘူယဟန်တော်ဟောပြတဲ့ခုနဂါရဏပုဂ္ဂိုလ်ပေါ့လေပြန်ပြီးရွတ်ပြကြတဲ့ခါတော့မြတ်စွာဘုရားတာရုတာရုဘိခဝေဘိခဝေချက်သားယဟန်တို့တာရုတာရုကောင်းပြီစွာကောင်းပြီစွာတဲ့အဲ့ဒီလိုမြတ်စွာဘုရားတာရုခေါ်ပါတယ်သင်တို့အဘိဘူယဟန်ဟောတဲ့တရားဂါထာနှစ်ပုဒ်ကိုတဲ့ပြမပြီကအတန်လွင့်ပြီးတော့ဟောကြားတဲ့အဲ့ဒီတရားဂါထာနှစ်ပုဒ်ကိုသင်တို့ကြားနာရတာအင်မတန်ကောင်းတာပဲတဲ့အဲ့ဒီတရားနှစ်ပုဒ်ကိုသူဟောတယ်လို့ အဲ့ဒီလိုပြောတဲ့အခါတော့ယဟန်တွေကလည်းဝမ်းပန်းတတာနဲ့မြတ်စွာဘုရားပြောတဲ့စကားကိုနာယူမှတ်သားကြပါတယ်တဲ့အဲ့တော့ဒုတိယဂါထာမှာဒုတိယဂါထာရဲ့အဓိပ္ပာယ်ကဘုရားသာသနာမှာရှုမှတ်မှုတတိရှိပါတဲ့ရှုမှတ်မှုတတိရှိလို့ရှိရင်ဘဝရဲ့ဇာတိလို့ခေါ်တဲ့ဖြစ်စဉ်ကြီးစွန့်ခွာနိုင်ပါလိမ့်မယ်အဲ့ဒီလိုစွန့်ခွာနိုင်လို့ရှိရင်ဒုက္ခဆုံးရဖြစ်တဲ့မိဘံကိုယောဂီတွေရောက်မှသိကြပါတယ်တဲ့ အဲ့ဒါလေးကိုလည်းပဲလင်္ကာစီထားပါတယ်ဆိုကြည့်အောင်ဖရာသာသနာရှုမှတ်ပါစွန့်ခွာဖြစ်စဉ်များဖရာသာသနာရှုမှတ်ပါစွန့်ခွာဖြစ်စဉ်များဆိုကြည့်ပါ နောက်ဆုံးလင်္ကာလေးရောက်ပြီဒုက္ခဆုံးရာနိဗ္ဗာန်သာရောက်မှာယောဂီများဒုက္ခဆုံးရာနိဗ္ဗာန်သာရောက်မှာယောဂီများ 3နာရီတီးဖို့5မိနစ်လိုပါတော့တယ်3နာရီတီးရင်ဒါထုံးစံအတိုင်းတရားဝယ်ပြီးတာပါပဲအဲ့ဒီတော့5မိနစ်လိုတဲ့5မိနစ်မှာမြမပြီက အပိဘူးယဟန်တော်လောကရတထောင်ကြားအောင်ဟောတဲ့တရားတော်ကိုပါဠိလိုကတော့ယောဂီတွေပါဠိနဲ့မယဉ်ဒီမကျွမ်းကျင်တဲ့ယောဂီတွေအဖို့တော့ပါဠိလိုရဖို့ခက်ပါတယ်အဲ့တော့မြန်မာလိုခုနကလင်္ကာလေးတွေ 5မိနစ်ကြံနေတာဖြစ်တဲ့အတွက်အစကနေပြီးတော့ပြန်ပြီးတော့ဆိုကြည့်အောင်ယောဂီတွေဆိုကြည့်သမှာသာသီ ပြီးသွားပြီသုံးနာရီလည်းတီးဖို့မနစ်လေးနည်းနည်းလိုသေးတယ်အဲတော့ယောဂီတွေဒါကိုပြန်ပြီးတော့အကျင့်ပြန်ချုပ်လိုက်လို့ရှိရင်အဘိဘူယဟန်တော်တိုက်တွန်းနေတာကအစပြိုးပြီးတော့ကျူးပန်းအားထုတ်ကြပါနောက်ပြီးတော့အခက်အခဲတွေတွေးရလို့ပြင်းစိတ်ပေါ်လာလို့ရှိရင် စိတ်ဓာတ်ကြလာလို့ရှိရင်စိတ်အားငယ်လာလို့ရှိရင် စိတ်အားတွေလျော့လာလို့ရှိရင်အဲ့ဒီပြင်းစိတ်တွေကိုကျော်လွှမ်းပြီးတော့ဇွဲစိတ်တင်းတင်းထားကြပါနောက်ဆုံးပန်းနိုင်မိမိတို့မှန်းတဲ့ပန်းနိုင်ရောက်သည့်အထိလဲဇွဲကိုမလျှော့ဘဲနဲ့တဆင်မိတဆင်မြင့်အောင် ကြိုးစားပြီးတော့အထောက်ကြပါတဲ့ဆင်ပြောင်ကြီးဟာကျူအိမ်လေးကိုမှုံမှုံညက်ပျက်စီးသွားအောင် ဖြည့်ဆက်ဖြည့်ဆည်းပြစ်တယ်လို့ ယောဂီသူတော်စင်တွေကလည်းမိမိရဲ့သီလလက်နဲ့တမာရီလက်နဲ့ပညာလက်နဲ့တွေနဲ့ကိလေသာအကျဉ်းအလက်အနုကိလေသာ၃မျိုးကိုမုံမုံညံ့ညံ့ပျက်စီးသွားအောင်ခြေဖြတ်ကြပါမြတ်စွာဘုရားသာသနာတော်တွေ့ရတွေ့ရခဲ့ပါတယ်သမတမ်းမှတွေ့ရခဲ့တဲ့မြတ်စွာဘုရားသာသနာတော်ကြီးနဲ့တွေ့ရယုံနာအောင်မြတ်စွာဘုရားသာသနာတော်ကြီးနဲ့တွေ့ကြုံတဲ့အခိုက်လူဖြစ်ရယုံနာအောင်လူဖြစ်လာရတဲ့ပုဂ္ဂိုလ်တွေလူဖြစ်ရယုံနာအောင် ဘာဘူးအမြဲတမ်းမိမိရဲ့မိမိမှာကျင့်သုံးရမလို့မိမိမှာအမြဲတမ်းတရှိရမလို့ဆိုတော့သတိအမြဲတမ်းရှိပါတဲ့တွားလဲသတိစားလဲသတိရလဲသတိသတိဟာပိုးတယ်လို့မရှိဘူးတဲ့သတိဟာရှိနိုင်လေကောင်းလေပဲပိုးတယ်လို့ဘယ်တော့မှမရှိဘူးအဲ့ဒီသတိရှိနိုင်လေမိမိရဲ့ဘဝနိဗ္ဗာန်မရသေးတော့မှချမ်းသာလေးပါပဲသတိတစ်ခါလေးရှိရင်တစ်ခါချမ်းသာတယ်နှစ်ခါလေးရှိနှစ်ခါချမ်းသာတယ် အခါခါရှိရင်အခါခါချမ်းသာတယ်သတိရှိလေချမ်းသာလေပဲသတိမရှိလေဆင်းရဲလေပဲအဲ့တော့ချမ်းသာခြင်းနိဗ္ဗာန်မရသေးတော့ဒီဘဝမှာနိဗ္ဗာန်မရသေးတဲ့အတော်အတွင်းမှာနိဗ္ဗာန်မရသေးခင်အတော်အတွင်းလေးမှာချမ်းသာမှုကိုခံစားခြင်းတဲ့တတိလေးရှိပါတဲ့အဲ့ဒီတတိလေးရှိလို့ရှင်ပူးနေတဲ့ယင်ယင်ပူးနေပြီဆိုလို့ရှင်ပူးနေတဲ့ယင်လေးဟာအေးသွားတယ်စိတ်တွေတင်းကျပ်နေတယ်ဆိုလို့ရှင်အဲ့ဒီတတိလေးဝင်လာပြီဆိုလို့ရှင်တင်းကျပ်နေတဲ့ အဲစိတ်တွေရင်တွေကပြေလျော့ပြီးတော့သွားတယ်ပူလောင်နေတာလေးကအေးသွားတယ်ပင်မနေတာလေးကတခါလေပင်မနေပြေးပြီးတော့အမတန်မှချမ်းသာတယ်အဲဒီသတိဟာရှိရင်ရှိနိုင်တယ်လို့အမတန်ကောင်းတယ်အမတန်မှတန်ဖိုးရှိတယ်အမတန်မှကျေးဇူးများတယ်အမတန်မှအသုံးဝင်တယ်အဲဒီအသုံးဝင်တဲ့သတိကိုများများသုံးနိုင်ရင်များများချမ်းသာလေးပဲအဲဒီသတိကို နောက်ဆုံးပဲကြည့်အသုံးပြုရမလို့ဆိုလို့ရှိရင်အဲနိဗ္ဗာန်အထိ ရအောင်တဲ့သတိကိုအသုံးပြုသွားကြပါတဲ့အဲ့ဒီလိုသတိကိုအသုံးပြုသွားလို့ရှိရင်တတ္တဝါတွေမလိုခြင်းနဲ့ဆင်းရဲတွေကိုအကုန်လုံးကျော်လွှားပြီးတော့ဆင်းရဲခတ်တိမ်ငြိမ်းရာဖြစ်တဲ့နိဗ္ဗာန်ကိုရောက်သွားကြမယ်တဲ့အဲ့ဒီတော့ယောဂီသူတော်စင်တွေဟာအဲ့ဒီအဘိဓုယဟန်တော်မြမပြည်ကနေပြီးတော့တိုက်တွန်းဟောကြားတဲ့တရားတော်အတိုင်းအစာပြိုး၍ကြိုးပမ်းအားထုတ်နိုင်ကြပါစေအပြင်းတွေပေါ်လာလို့ရှိရင်လည်းပဲအပြင်းတွေကို လွန်မြောက်အောင်တဆင်းတိုးပြီးတော့ကြိုးစားနိုင်ကြပါစေမိမိတို့ရည်မှန်းထားတဲ့ပန်းနိုင်မရောက်မချင်းအပြင်းကို ကြော်လွှားပြီးလို့ပျော်ပျော်ရွှင်ရွှင်နဲ့အားထုတ်နေကြသည့်တိုင်အောင်ပန်းနိုင်ရောက်တဲ့အထိဇွဲမလျှော်ဘဲနဲ့ကြိုးစားပြီးတော့တချိန်တိုးဆက်ပြီးတော့ကြိုးစားနိုင်ကြပါစေဆင်းပြောင်ကြီးဟာကျူးအိမ်လေးကိုလွယ်လွယ်ကူကူနဲ့ဖြည့်ဆည်းနိုင်တယ်လို့ကိလေသာတွေကိုလည်းပဲ ယောဂီသူတော်စင်တွေကသီလလက်နဲ့တမာတိလက်နဲ့ပညာလက်နဲ့တေးနဲ့အသီးသီးချေပြတ်နိုင်ကြပါစေမြတ်စွာဘုရားသာသနာတော်နဲ့တွေ့ရယူနှက်အောင်မိမိမိတို့ယောဂီသူတော်စင်တွေအလိုလားဆုံးဖြစ်တဲ့ပန်းတိုင်ကို ရောက်အောင်ရှုမှတ်မှုတွေတနေ့တဲ့တနေ့တိုးလာအောင်တနေ့တဲ့တနေ့အားကောင်းလာအောင်အသီးသီးကြိုးစားနိုင်ကြပါစေအဲဒီလိုကြိုးစားခြင်းအပြင်မိမိတို့လိုလားတဲ့နိဗ္ဗာန်ချမ်းသာကိုကိုယ်စီကိုယ်ငါရနိုင်ကြပါစေ။